ုန်းဘုန်းတို့တနာရီလောက်တရားဒေသနာများနှာယူကြရအောင်နော်ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုနတ်တော်လာပြီကျော်6ရက်2021ခု12လပိုင်း26ရက်တနင်္ဂနွေနေ့ညချမ်းခါကာလမှာစကိုင်းမြို့ရွှေမဝံရက်ကွာတစ္ဆာရွှေစီကျောင်းတိုက်တွင်မှာ ဖခင်ကြီးငွေစင်ရောဥကျင်မိခင်ကြီးဒေါ်စိန်ညွန့်တို့ကိုရည်စူးပြီးတော့တခါကြီးဥကျင်ကွယ်လွန်ခြင်း42နှစ်ပြည့်အထိမ်းအမှတ်ဖြစ်ဖြင့်သားသမီးများဖြစ်ကြတဲ့ဒေါ်ခင်ဝင်းမှာဥဝေဖြိုးအောင်ဒေါ်ရတနာဒေါက်တာမျိုးသူရအောင်မြေဖုံးပြည့်ကျော်မိသားစုရန်ကုန်မြို့တဲ့ပြီးတော့ဒေါက်တာမောင်မောင်ဒေါက်တာအုံမာ USA နှစ်30ပြည့်မင်္ဂလာနှစ်ပတ်လည်အထေအမှတ်ဖြင့်ဓမ္မပူဇာပြီးတော့ဘုန်းတို့မိခင်ကြီးဒေါ်ရင်အားရည်စူးပြီးတော့ပါခင်ကြီးဥတန်းအောင်ဤ88နှစ်ပြည့်မွေးနေ့အလှူတစ္ဆာဆန်းဆိုင်မိသားစုမန္တလေးတဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာအကြောင်းပြုပြီးတော့ကာယကံရှင်များနဲ့တကွာအလုံးသောပိဿပေါင်းသူတော်ကောင်းတို့ဒါဒီကနေ့ညတရားဒေသနာများ နာယူကြည်ညိုကြမယ်ပေါ့နော်ဘုံဘုံတို့ဒီနေ့ဟောပြမယ့်တရားဒေသနာကမေတ္တာတရားရဲ့တစ္ဆာတရားရဲ့ဒီမေတ္တာနဲ့တစ္ဆာရဲ့အကြောင်းကိုနာယီဝစီလောက်ပြောဖို့ဘုံဘုံစီစဉ်ထားပါတယ်အဲ့ဒါကိုတရားကောင်းစဉ်လေးအနေနဲ့ဘယ်လိုလေးပေးရင်လဲဆိုတော့ မေတ္တာခြုံ၍လုံပါစေတစ္ဆာဆောင်၍အောင်ပါစေလို့ဒီလိုလေးပေးခြင်းမေတ္တာတရားဆိုတာအတွင်းရန်အပြင်ရန်လို့ဆိုတဲ့ဘေးရန်တွေကို ကိုယ်တန်တန်မှာမကြမရောက်အောင်ကာကွယ်နိုင်တဲ့ကိုယ်လုံခြုံစေနိုင်တဲ့အစွမ်းတတိရှိတယ်။ဒါကြောင့်မေတ္တာတရားကို ကိုယ့်ရဲ့စိတ်ထဲမှာအမြဲမပြတ်ဖြစ်စေသောအဖြစ် ကိုယ်ဘဝလေးကိုအတွင်ရောအပြင်ရော လုံခြုံအောင်ကြိုးစားကြရမယ်ပေါ့နော်ဒါကိုမေတ္တာခြုံ၍လုံပါစေပဂတိဆောင်ခြုံလို့မလုံနိုင်ဘူးမေတ္တာဆောင်ခြုံမှ လုံနိုင်တယ်လို့ရှေ့လူကြီးတွေပြောကြတာရှိတယ်နော်မေတ္တာခြုံရင်လုံပါတယ်ဆိုတဲ့မေတ္တာရဲ့ပုံမှာယုံကြည်မှုတွေတိုးပြီးတော့မေတ္တာတရားကိုအားကိုးပြီးတော့အသုံးချနိုင်ဖို့ တစ္ဆာဆောင်၍အောင်ပါစေတဲ့တစ္ဆာတရားလို့ဆိုတဲ့ဘဝရဲ့ဆင်းရဲတဲ့တဘာဝလူချင်းမမုန်းမှု လောဘရဲ့ဆင်းရဲဒုက္ခကို ဖြစ်စေတတ်တဲ့တဘာဝလောဘချုပ်ငြင်းခြင်းလို့ဆိုတဲ့နိဗ္ဗာန်တရားရဲ့ဒုက္ခချုပ်ငြင်းခြင်းတဘာဝမဂ်ခင်၈ပါးရဲ့ဒုက္ခချုပ်ငြင်းရာသို့ဆက်ရောက်စေနိုင်တဲ့စွမ်းရည်တတ္တိအဲ့ဒါလိုသစ္စာ၄ပါး မြတ်တရားကိုကိုယ့်ရဲ့စိတ်ထဲမှာလောကီဉာဏ်လောကုတ္တရာဉာဏ်တို့ဖြင့်သိမြင်နားလည်အောင်ဆောင်ရွက်ပြီးတော့ဘဝမှာစစ်မှန်တဲ့အောင်မြင်မှုကိုရအောင်ကြိုးစားနိုင်ရမယ်ပေါ့နော်အောင်မြင်မှုဆိုတာလည်းပဲအပြင်အောင်မြင်ခြင်းအတွင်းအောင်မြင်ခြင်းလို့နှမျိုးရှိအဲ့ဒါလေးတွေကိုဘုံဘုံတို့အသေးစိတ်ကလေးမေတ္တာနဲ့ပတ်သက်ပြီးတော့နာယီဝက်လောက်သစ္စာနဲ့ပတ်သက်ပြီးတော့နာယီဝက်လောက် ပြောဖို့စီစဉ်ထားနော်ဟိုတုန်းကဒီမေတ္တာနဲ့သစ္စာကိုပဲမေတ္တာရှိ၍သစ္စာသိပါဆိုတဲ့ခေါင်းစဉ်လေးနဲ့လည်းဟောဘူးအကြံမြင်အကြောင်းအရာတွေကတော့ဒီသဘောတဘာဝတွေကြီးပါပဲသို့တော့ဘလို့အစီအစဉ်လေးချပြီးတော့ဟောခဲ့တယ်လဲဆိုတာမမှတ်မိတော့နော်အဲ့တော့ဒီကနေ့မှာတော့ရှုတော့နှမျိုးကနေကြည့်ပြီးတော့ မေတ္တာတရားမိမိတို့ရဲ့ဘဝကိုဘေးတွေအန္တရာယ်တွေမကြမရောက်ရအောင်ကာကွယ်နိုင်တဲ့စွမ်းရည်တတ္တိရှိတယ်။ဒါကြောင့်မေတ္တာခြုံပြီးတော့လုံအောင်ကြိုးစားကြရမယ်။သစ္စာတရားကတော့ဘဝတန်တရားဝိတုကကလွတ်မြောက်စေနိုင်တဲ့စွမ်းရည်တတ္တိရှိတယ်။သူ့ကိုတကယ်သိအောင်ဘုံဘုံတို့လုံနိုင်မယ်ဆိုလို့ရှိရင်ပေါ့နော်။ဒါကြောင့်မေတ္တာခြုံ၍လုံပါစေ။သစ္စာဆောင်၍အောင်ပါစေ။ဟုတ်လား။ အဲ့တော့ဘုန်းတော်မေတ္တာအကြောင်းကိုစပြီးတော့ပြောရအောင်နော်အဲ့တော့မေတ္တာဆိုတာဘာတော့ကြံမြာဖြင့်တော့အဓိပ္ပာယ်ကို နားလည်ထားကြပြီးသားပါမေတ္တာဆိုတာကိုယ်အပါဝင်တတ္တဝအားလုံးရဲ့အပေါ်မှာ ချမ်းသာစေခြင်းနဲ့စိတ်ဓာတ်ကလေးကိုမေတ္တာလို့ပြောတာတတ္တဝါတိုင်းတတ္တဝါတိုင်းလိုလားတောင်းတကြတဲ့ကောင်းကျိုးနဲ့ချမ်းသာရကြပါစေ။ ငါနဲ့တူစွာမြာတတ္တဝါတို့ချမ်းသာဒုက္ခလိုတိုင်းရ၍ဒုက္ခရံဘေးကင်းစင်ဝေးငြိမ်းအေးကြပါစေကိုယ့်ရဲ့စိတ်ထဲကတပါသော သူတို့ရဲ့ပုံမှာကောင်းကျိုးချမ်းသာကိုလိုလားတယ်ဆိုရင်အဲ့ဒီစိတ်ဓာတ်ကိုဘာခေါ်တော့မေတ္တာတရားဟုတ်လားအဲ့ဒါမြတ်စွာဘုရားကတတ္တဝါတွေရဲ့ပုံမှာမေတ္တာထားတဲ့နေရာမှာမေတ္တာတရားကနော်ဘယ်ကဲ့သို့ဖြစ်စေရမလဲဆိုတာလေးကိုဥပမာနဲ့ရှင်းအောင်ပြောတာရှိတယ် ဝေဒပေါင်းသူတော်ကောင်းတို့ဘုရားဘာသာဝင်တွေအမြဲတမ်းရွတ်ဆိုပူဇော်ကြတယ်မေတ္တာတုံးမှာမေတ္တာကိုဘယ်ပုံဘယ်နည်းတတ္တဝါတွေရဲ့ပုံမှာ ထားကြရမလဲဆိုတာကိုမြတ်စွာဘုရားသင်ပေးထားတာရှိတယ်။မာတာယထာနိယံပုဒ္ဒမာယုတာဧကပုဒ္ဒမနုရခေ။ယာနော်။ဒီဘုရားပြောတာတော့တူးသီးသောသားလေးကို မိခင်ဟာနော်ချစ်ခင်မြတ်နိုးမှုအပြည့်နဲ့ကာကွယ်စောင့်ရှောက်သလိုကောင်းစေခြင်းသလိုချမ်းသာစေခြင်းသလို ဘေးရန်ကင်းစေခြင်းသလိုတတ္တဝအလုံးရဲ့ပုံမှာအဲ့ဒါလိုမိခင်စိတ်ထားတာပေါ့နော်အဲ့တော့မေတ္တာဆိုတာနော်ဘယ်အတိုင်းတာထိရှိရမှာလဲမေတ္တာရဲ့တဘာဝကို ပို့ပြီးတော့ထင်ရှားအောင်လွယ်လွယ်ကူကူမြတ်စွာဘုရားဥပမာပေးတာမိခင်စိတ်သားသမီးရဲ့ပုံမှာထားတဲ့မိခင်ရဲ့စိတ်ဖခင်ရဲ့စိတ်လို့တော့မပြောဘူးเนาะမိခင်ကဝမ်းနဲ့လွယ်ပြီးတော့မိုးရတာဖြစ်တဲ့အတွက်ကြောင့် ဖခင်ထက်ပိုးပြီးတော့သားသမီးတွေရဲ့ပုံမှာရေဘူးရအားဖြင့်မေတ္တာကြီးတယ်။သားသမီးတွေရဲ့ပုံမှာထားတဲ့မေတ္တာတောင်မှမြတ်စွာဘုရားကဥပမာကိုနော်ဘယ်လိုပြောမလို့အလွန်ထိရောက်အောင်ပေးနိုင်တော်မူတယ်ပေါ့။သားသမီးတွေများနေမေတ္တာတွေဝေမျှနေရနေခြင်းနေသွားနိုင်တယ်။ဒါကြောင့်ဧကပုဒ္ဒမနုရခေတူရီသောသားတလုံးချင်းစဉ်းစားကြည့် သမီးလို့တောင်မပြောဘူးเนาะဟုတ်လားသားလို့ပြောတယ်ဟုတ်လားဒါပါလေရေဘူးရသဘောအဖြစ်မိဘတွေဟာသမီးထက်သားကိုပို့ပြီးတော့ချစ်ကြတယ်ဒီသဘောပြောတာဟုတ်လားဒါကြောင့်မေတ္တာဆိုတာဘာတော့တတ္တဝါတွေရဲ့ပုံမှာကောင်းကျိုးချမ်းသာကိုလိုလားတဲ့စိတ်ဘလောက်ထိလိုလားတာတော့တူရီသောသားရဲ့ပုံမှာမိခင်ဟာကောင်းကျိုးချမ်းသာကိုလိုလားတယ်လို့မျိုးဟုတ်လားအဲ့လိုမေတ္တာတရားရဲ့အတိဘယ်ကိုအခြေခံကြကြနားလည်ပြီးတော့ ဘယ်အတိုင်းတာထိဘုန်းဘုန်းတို့တွေဟာတတ္တဝါတွေရဲ့ပုံမှာမေတ္တာထားနိုင်အောင်ကြိုးပမ်းအားထုတ်ကြရမလဲအဲ့ဒါကိုလည်းပဲဘုန်းဘုန်းတို့ပါရမီ7ပါးတရားမြတ်ဒေသနာဆိုပြီးတော့ဟောထားတဲ့အထဲမှာမေတ္တာပါရမီနဲ့ပတ်သက်ပြီးသူမေတ္တာရှင်ရဲ့သိဘဝကဘုရားဖြစ်ကို ပြုတတ်တဲ့နိဗ္ဗာန်တည်းဟူသောတစ်ဖက်ကန်းကိုရောက်စေတတ်တဲ့မြင့်မြတ်တဲ့အလုပ်တွေလို့ဆိုတဲ့ပါရမီတရားတွေကိုစဉ်းစားတဲ့နေရာမှာမေတ္တာပါရမီနဲ့ပတ်သက်ပြီးတော့ သူဘလို့စဉ်းစားခဲ့တယ်လေအဲ့ဒါကိုမြတ်စွာဘုရားဘုရားပါဠိတော်မှာဟောထားတယ်ယထာပိဥဒကနာမကလျာဏီပပကိစနေတမံဖရတိတိတေနပဝဟေတိရဇောမလံရေရဲ့တဘာဝဟာလူကောင်းပဲဖြစ်ဖြစ် လူဆိုးပဲဖြစ်ဖြစ်တူညီစွာအညစ်အကြေးကိုတန့်စင်စေတယ်တူညီစွာ အေးချမ်းမှုကို ဖြစ်စေတယ်နော်လူယုံမှာပဲချိုးချိုးလူတော်ကောင်းပဲချိုးချိုး တမန်ဖရတိတိတေနတူညီစွာအေးတက်ဖြင့်အေးမြစေရေရဲ့တဘာဝပဝါဟေတိရဇောမလံအညစ်အကြေးကိုလည်းပဲဆေးကြောမယ်ဆိုရင် တူညီစွာပဲပြောင်းစင်စေတယ်ကောင်းတဲ့လူကိုပဲအေးစေမယ်မကောင်းတဲ့လူကိုတော့မအေးစေဘူးလို့မရှိဘူးကောင်းတဲ့လူရဲ့အညစ်အကြေးကိုပဲငါတန့်ရှင်းအောင်လုပ်ပေးမယ်မကောင်းတဲ့လူရဲ့အညစ်အကြေးကိုတော့ငါတန့်ရှင်းအောင်လုပ်မပေးနိုင်ဘူးလို့ရေမှာခွဲခြားတဲ့သဘောမရှိဘူး အဲ့ဒါလိုပဲတထေဝတွန်ဟိတာဟိတေတမမေတ္တာယဘာဝယသူမေတာကသူ့ကိုယ်သူဆုံးမတာ။အိုးအဲ့ဒီရေလိုဥပမာထားပြီးတော့တဲ့တထေဝတွန်ဟိတာဟိတေကိုယ့်ရဲ့အကျိုးရှိပွားကိုလိုလားတဲ့လူတွေရဲ့ပုံမှာပဲဖြစ်ဖြစ်ကိုယ့်ရဲ့အကျိုးရှိပွားကိုမလိုလားကြတဲ့ပုံကိုယ်တွေရဲ့ပုံမှာပဲဖြစ်ဖြစ်တမမေတ္တာယဘာဝယမေတ္တာတရားကိုတူညီစွာထားရမယ်ဟိတာဟိတေ ကိုကိုကောင်းစေခြင်းတဲ့လူရှိသလိုကိုကိုမကောင်းစေခြင်းတဲ့လူလည်းရှိတာပြောရရင် ကိုရဲ့မိတ်ဆွေဆိုတာတွေရှိသလိုကိုရဲ့ရန်သူဆိုတာလည်းရှိနေတာပဲအဲ့ဒါလို့ရန်သူရဲ့မိတ်ဆွေရဲ့မခွဲကြဘဲနဲ့အကျိုးရှိသူအကျိုးလိုလားသူ မလိုလားသူရဲ့လို့မခွဲကြဘဲနဲ့အလုံးရဲ့ပုံမှာတမန်တူမျှတယ်နော်မေတ္တာယဘာဝယမေတ္တာတရားကိုဖြစ်စေမဲ့ဆိုလို့ရှိရင်မေတ္တာပါရမီတံကံတော်တံဘောရိပါပုနိတ္တိ သင်ဟာနော်အရတမဉာဏ်တပ္ပညုတဉာဏ်ကိုရလို့ဘုရားရှင်တွေဧကံဖြစ်လိမ့်မယ်လို့အဲ့ဒါလိုမြတ်စွာဘုရားဟောခဲ့နော်အဲ့တော့ဓမ္မိတာတရားနဲ့ပတ်သက်ပြီးတော့အခြေခံသိစရာလေးဓမ္မိတာဆိုတာဘာတော့တတ္တဝါတွေရဲ့ပုံမှာကောင်းကျိုးချမ်းသာကိုလိုလားတဲ့စိတ်ဘယ်လောက်ထိလိုလားမှာတော့တူရီသောသားရဲ့ပုံမှာမိခင်ဟာလိုလားတယ်လို့မျိုးနော်ဘယ်တိုင်းဓာတိဘုံဘုံတို့တွေကမေတ္တာတရားထားရမှာတော့ကိုယ်အကျိုးစီးပွားကိုလိုလားတဲ့လူရဲ့ပုံမှာပဲဖြစ်ဖြစ်မလိုလားတဲ့လူတွေရဲ့ပုံမှာပဲဖြစ်ဖြစ် အားလုံးရဲ့ပုံမှာထားနိုင်သည်အထိမေတ္တာတရားကိုလေ့ကျင့်ကြရမယ်ပေါ့နော်မေတ္တာဓာတ် အားကြီးအောင်ကြိုးစားကြရမယ်အဲ့လိုမေတ္တာတရားကိုမိမိတို့နော်အစင်မြင့်မြင့်မိမိတန်တာမှာဖြစ်ပေါ်အောင်ကြိုးစားပြီးတော့လေ့ကျင့်နိုင်ကြမယ်ပွားများနိုင်ကြမယ်ဆိုလို့ရှိရင်အဲ့ဒီမေတ္တာတရားကိုယ့်ကိုလုံခြုံစေလိမ့်မယ်မေတ္တာခြုံရင်လုံလိမ့်မယ်ဒါမေတ္တာရဲ့သဘာဝမြတ်စွာဘုရားက မေတ္တာတရားကြီးဖြစ်လာလို့ရှင်လုံခြုံစေလို့လှုပ်လိုက်လို့မေတ္တာက လုံခြုံမှုကိုပေးတဲ့အစွမ်းတွေထွက်လာတာမဟုတ်မေတ္တာဟာလုံခြုံမှုကိုဖြစ်စေတယ်ဆိုတဲ့မေတ္တာရဲ့စွန့်ရည်တတ္တိကိုမြတ်စွာဘုရားကသိမြင်နားလည်တဲ့အတွေ့အကြုံဟောခဲ့တာမြတ်စွာဘုရားကြောင့်မြတ်စွာဘုရားဟောလိုက်လို့မေတ္တာတရားကအဲ့လိုစွန့်ရည်တတ္တိရှိသွားတာမဟုတ်ဘူးမေတ္တာတရားအဲ့လိုစွန့်ရည်တတ္တိရှိနေတာကိုမြတ်စွာဘုရားကသိမြင်သူသာဖြစ်တယ်ပေါ့နော်ဖန်တီးသူမဟုတ်ဘူးသိမြင်သူပေါ့ဟုတ်လား အဲ့လိုဆိုရင်ဒီမေတ္တာတရားကဘလို့လုံခြုံစေတာတော့လုံခြုံမှုဆိုတဲ့စကားလုံးနဲ့တွဲပြီးတော့ဘုံတို့နားလည်ကြရမှာပါတော့ယံသူကိုယ်ကိုဒုက္ခပေးမဲ့အရာဟုတ်လားလုံခြုံတယ်ဆိုတာကိုယ်ကိုဒုက္ခပေးမဲ့အရာတွေမရှိတာရှိတော့လည်းပဲဒုက္ခပေးလို့မရတာကိုယ်အနာကတ်လို့မရတာအဲ့ဒါကိုလုံခြုံတယ်လို့ခေါ်တယ်နော်ယံဆိုတာအတွင်းယံအပြင်ယံလို့နှမျိုးရှိဟုတ်လားအတွင်းယံဆိုတာကကြံမြန်ဖြင့် ဒီနေရာမှာပြောလိုတာကဒေါသတရားကိုယ့်ရဲ့အစ္ဆဒစိတ်နှလုံးကိုပူလောင်မှုပင်ပန်းမှုဖြင့်နှိပ်စက်နိုင်စွမ်းရှိတဲ့ကိုယ့်ရဲ့ကာယကံမှုဝစီကံမှုတွေကိုမှားယွင်းမှုတွေဖြစ်စေပြီးတော့အနာဂတ်မှာကြီးကျယ်တဲ့ဆင်းရဲဒုက္ခတွေကိုပေါ်ဆောင်နိုင်စွမ်းရှိတဲ့ဒေါသတရားကိုယ့်ကိုဒုက္ခအပေးနိုင်ဆုံးရန်သူပဲအတွင်းထဲမှာဖြစ်နေလို့သူ့ကိုအတွင်းရန်သူလို့ခေါ်တာဟုတ်လားအပြင်ကနေလာဒုက္ခပေးမဲ့အပြင်ရန်သူဆိုတာကနားလည်ဖို့လွယ်ပါတယ် နော်ရေကြီးတာမေးလောင်တာတကိုးရမြပေး ဟုတ်လားအစာရှိသဖြင့်ယန္တမျိုး၅ပါးပြောရတာလည်းရှိတယ်ပေါ့နော်အဲ့တော့အပြင်းယံဆိုတာထက်တကယ်တမ်းကအတွင်းယံကပိုပြီးတော့ကိုယ့်ကိုအန္တရာယ်ပေးနိုင်ဒါကိုအပေါ်ယံလေးရိုးရိုးလေးစဉ်းစားကြည့်လိုက်ပြင်မကယံတွေနှိမ့်ဆက်လို့ဆင်းရဲနေတဲ့လူထက်အတွင်းယံနှိမ့်ဆက်လို့ဆင်းရဲနေရတဲ့လူကအတိုင်းအစာမရှိ ပိုပြီးတော့များတယ်ဘုန်းတော်ဘုရားမှာစဉ်းစားလိုက် ပြမကယနေ့နှိမ့်ဆက်လို့ဆင်းရဲတဲ့အချိန်ဟာဘလောက်ရှိတော့တကယ်တမ်းကိုယ်စိတ်ထဲမှာဒေါသတွေဖြစ်လို့ဆင်းရဲရတဲ့အချိန်ကသာလေနော်များနေတာဟုတ်လားနောက်ပြီးတော့ပြမကယံတွေနှိမ့်ဆက်လို့ဖြစ်တဲ့အကျိုးမဲ့ထဲအတွင်းယံသူနှိမ့်ဆက်လို့ဖြစ်တဲ့အကျိုးမဲ့ကလည်းပို့ပြီးတော့ကြီးတယ်ဒါလည်းမြင်တတ်ဖို့လိုတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ကောရဏသုတ်တန်ဆိုပြီးမြတ်စွာဘုရားဟောတာတာကိုယံသူအကြိုက်လိုက်ကြမှာလားဆိုတဲ့အကောင်းစဉ်လေးနဲ့ဘုံဘုံဟောတာတာရှိတယ် တရားတွေကိုကြော်ညာတာမဟုတ်ပါဘူးဆက်ဆက်ရဆက်ဆက်ရလေးတွေကိုနော်နာယူပြီးတော့နော်ကိုကိုကောင်းအောင်ကြိုးစားတဲ့နေရာမှာတရားလေးတွေကိုရှာတဲ့နေရာမှာလွယ်အောင်ပြောပြတာဟုတ်လားအဲ့ဒီသုဒ္ဓမာမြတ်စွာဘုရားကဒေါသဟာဘလောက်ထိတတ္တဝါကိုနှိပ်စက်နိုင်စွမ်းရှိသလဲဘလောက်ထိကြောက်မဲ့ဖွယ်ရာကောင်းတဲ့ရန်သူဖြစ်သလဲဆိုတာကိုမြတ်စွာဘုရားပုံပေါ်အောင်လေးပြောတယ်ကိုယ်မုန်းနေတဲ့ရန်သူတွေကတဲ့နော်ကို့အပေါ်မှာသူတို့ဖြစ်စေခြင်းနဲ့ ဆိုးွားတဲ့အကျိုးရလက်တွေနော်ခုနှစ်မျိုးတောင်ရှိတယ်ရန်သူကကိုယ့်ကိုဖြစ်စေခြင်းနဲ့အကျိုးမဲ့တယ်ဘယ်နှမျိုးရှိခုနှစ်မျိုးရှိတယ်အဲ့ဒီခုနှစ်မျိုးကိုရန်သူကတချို့တဝက်တော့လှုပ်ချင်လှုပ်နိုင်မယ်တချို့ဟာတွေကိုမလှုပ်နိုင်ဖြစ်အောင်မလှုပ်နိုင်ဒါပေမဲ့ကိုယ်တန်တန်မှာကိုယ်အသုံးမကျလို့ကိုယ်နှလုံးသွင်းမှားယွင်းလို့ကိုယ်စိတ်မထားတတ်လို့ဖြစ်သွားတဲ့ဒေါသကတော့အဲ့ဒီအကျိုးမဲ့ခုနှစ်မျိုးကိုအကုန်လုံးနိုင်တယ် ပြောရင်ဒါကပြင်ဘက်ကကိုယ်မုန်းနေတဲ့ရန်သူထက်တောင်မှဒေါသရန်သူကကိုယ့်ကိုနှိပ်စက်နိုင်တယ်ပို့ပြီးတော့အစွမ်းထက်တယ်လို့ပြောရင်ဒါအဲ့ဒါကိုအဲ့ဒီအကျိုးမဲ့ခုနှစ်မျိုးကိုမြတ်စွာဘုရားရဲ့အလိုတော်ကြညောင်လေးပင်တော်ဆရာကြီးကစောင်းပုတ်ကလေးရေးတာရှိတယ်အနှစ်ချုပ်ဆောင်ပုတ်လေးတွေကိုရေးတဲ့နေရာမှာဘုံဘုံစိတ်ထဲမှာအဲ့ဒီဆရာတော်ကြီးကိုဘယ်သူမှမမှီဘူးလို့တောင်စိတ်ထဲမှာခံစားရတယ် အယုတ်ဆိုးစေတွေ့စေဆင်းရဲကိုကျိုးနှဲ၍ပြက်ကွဲစည်းစိမ်ချွေရမိန်လဲရမိတ်ဆက်ပြက်လက်အပေဖြစ်ခုနှစ်ရန်သူကြိုက်ရန်သူတွေကြိုက်တဲ့တရားကိုယ်တန်တမှာအဲ့ဒါတွေဖြစ်သွားပြီဆိုရန်သူတွေကဝမ်းသာအားရတယ်ကောင်းတယ်ဒီကောင်တော့အဲ့လိုဖြစ်ငါကြိုက်တယ်ဟုတ်လားဝမ်းသာနော်အဲ့ဒါပါတော့အယုတ်ဆိုးရုပ်ရည်မကြည်မလဲမတန်မရှင်းစူအောင်ညစ်ပုတ်ပြီးတော့ကိုယ့်ရဲ့ရုပ်ကြီးနော်ကြည်ကျင်စရာမကောင်းတဲ့အနေအထားမျိုးကြီးဖြစ်နေပြီဆိုရန်သူကသဘောကျတယ်ကိုယ်မုန်းတာဟုတ် အဲ့လိုရန်သူကြရန်သူသဘောကြတဲ့ရုပ်ပြဆင်းပြအနေအထားကိုတကယ်တကယ်ရန်သူကကိုယ့်ကိုလာပြီးတော့လုံနိုင်တာမဟုတ်ဘူးသူဖြစ်စီခြင်းနေတာပဲရှိတယ်သူတကယ်လာလုပ်လို့ရတာမဟုတ်ဟုတ်လားဒါပေမဲ့ဒေါသဖြစ်ရင်တော့သူဖြစ်စီခြင်းနဲ့ရုပ်ဆိုးမှုကြီးဖြစ်သွားတယ်ဒါကိုပြောတာဒေါသကိုစိတ်နာဖို့မြတ်စွာဘုရားဟောတာလို့တောင်ဘုံဘုံကခံစားရတယ်ဟုတ်လားအယုတ်ဆိုးတွေတွေ့တွေဆင်းရဲဒေါသဖြစ်ပြီးဆိုရင်တော့ထိုင်နေတုံးဖြစ်ရင်လည်းထိုင်နေတုံးဆင်းရဲတာပဲသွားနေတုံးဖြစ်ရင်သွားနေတုံးဆင်းရဲတယ် အိတ်နေတုံးဖြစ်ရင်လည်းအိတ်နေတုံးမှဆင်းရဲမယ်ဟုတ်လားဟိုဇိမ်ကြကြနဲ့နေနေရတယ်လို့မထင်နဲ့ဒေါသကိုမြတ်စွာဘုရားတချို့ဒေသနာတွေမှာ အနာယောဂါလို့ခေါ်တယ်အနာယောဂါဆိုတာတထေးဖြစ်လဲဆင်းရဲတာပဲဆင်းရဲတာဖြစ်လဲဆင်းရဲတာပဲလူကြီးဖြစ်လဲဆင်းရဲတာပဲလူငယ်ဖြစ်လဲဆင်းရဲတာဘယ်လိုလူပဲဖြစ်ဖြစ်အနာယောဂါဖြစ်နေတဲ့အချိန်မှာတော့ကျန်တာတွေသူဟာဘာဘာညာဘာလို့နမတက်ချင်ရတက်အဲ့ဒါမှန်ရင်မှမှန်မယ်သေရတာကတော့အဲ့ဒီအချိန်မှာသူကဒုက္ခတွေပဲလေယောဂါဖြစ်နေတဲ့အချိန်မှာအဲ့ဒီလိုကဘာတော့ ဒုက္ခတွေပဲအဲ့လိုပဲဒေါသဖြစ်ပြီဆိုရင် तू ကဆင်းရဲဘယ်လိုပဲနေနေ तू ဟာဆင်းရဲသူ မျှတာဖြစ်တယ်ဒေါသကြောင့်ဆင်းရဲနေပြီဆိုရင်ရန်သူသဘောကျတယ်ဒါပြောတာနော်အယုတ်ဆိုးစေတွေ့စေဆင်းရဲကိုကျိုးနေ၍အမှားကိုအမှန်ထင်အမှန်ကိုအမှားထင်အကျိုးရှိတာကိုကျိုးမဲ့တယ်ထင်အကျိုးမဲ့တာကိုကျိုးရှိတယ်ထင်လုံးမိလောက်အောင်လို့ပြောမိပြောပြောပြီးတော့အကျိုးမဲ့တယ်အများကြီးဖြစ်တတ်တယ်တချို့ရှိလူကြီးတွေပြောရတာရှိတယ်အမလေးကိုကျိုးကြီးနေပါပြီဟုတ်လားအဲ့ဒါဒေါသဖြစ်ရင်အဲ့ဒါကိုကျိုးကြီးနေမှာပဲ ဒါပြောတာနော်ရုပ်ဆိုးစီတွေ့စီဆင်းရဲကိုကျိုးနေရပြက်ကွဲစည်းစိမ်ဥစ္စာပစ္စည်းတွေခက်ခဲရင်ရှာဖွေစုဆောင်းထားတာဒေါသတစ်ချက်ထွက်လိုက်လို့နော်အလုပ်တွေပြောတွေမှားပြီးတော့ရုံကန်ကနာရောက်ပြီးတော့ဟာအမျိုးမျိုးသောနော်အကြောင်းကြောင့်ဥစ္စာပစ္စည်းတွေရုပ်တရက်ပြက်စီးသွားတတ်တယ်ကုန်ခန်းသွားတတ်တယ်ဆုံးရှုံးသွားတတ်တယ်ဟုတ်လားနောက်ချွေရန်မိန်လျက်တယ်ကိုနာဘယ်သူမှမကတ်ချင်ဒေါသအာကြီးတဲ့လူနာ နော်တော်သူကျန်တဲ့အရှိချင်းတွေဘာကြီးရှိလို့နေနေအမြဲတမ်းထိတ်ခနဲ့ရှိစိတ်တို့ထိတ်ခနဲ့ရှိစိတ်တို့မကျင်တတ်တာပဲအမြဲတမ်းဖော်ပြနေကိုယ့်ရဲ့ဒေါသမျက်နှာကြီးဘယ်သူမှမကြည့်ခြင်းကိုယ့်ရဲ့ဒေါသအတန်ဘယ်သူမှမကြားခြင်းဟုတ်လားဒါကြောင့်ဒေါသဟာကိုနာရှိတဲ့လူတွေကိုတော့မလုပ်နေတာတော့နှင်ထုတ်နေမင်းတို့ငါနာမနေနဲ့လို့နေတာတော့နေသေးခြင်းနေတာဟုတ်လားဒါပေမဲ့ဒေါသရှိရင်ပူတယ်လောင်တယ်သူနာဘယ်သူမှမကတ်ခြင်းဘူးနော်ချွေရမိန်လျက်တယ်ပြီးတော့ပါတော့မိတ်ဆက်ပြက်လက်တယ် မိကောင်းဆွေကောင်းတွေကကိုယ့်ကိုခွာခွာသွားလိမ့်မယ်ရေရှည်ကိုယ့်ရဲ့ဒဏ်ကိုနော်သာသမီဒေါသကြီးရင်မိဘလည်းမခံနိုင်မိဘဒေါသကြီးရင်သာသမီတောင်ခံနိုင်မှာမဟုတ်ဟုတ်လားမိတ်ဆက်ပြက်လက်ဟောနောက်ဆုံးပါလေတော့အပယ်ဖြစ်ခုနှစ်ရန်သူကြိုက်ခုနှစ်မျိုးနောက်ဆုံးအကျိုးမဲ့ကအပယ်ပုံရောက်ဒေါသအားကြီးတဲ့လူဟာကာယကံမှုရေကံမှုမနောကံမှုနော်တွေးတာ ပြောတာ ကြံတာလှုပ်တာ အကုန်လုံးမာရွင်မှုတွေကြီး မှားယွင်းမှုတွေကိုစီဥတီနေတာဟုတ်လားဒါကြောင့်အလုပ်တွေအပြောတွေအတွေးတွေမှားပြီးတော့အဲ့ဒီဒုသရိုက်မှုတွေရဲ့အကျိုးရလဒ်ဖြစ်တဲ့နော်အပေပုံမှာပြိတ္တိနေပြီးတော့ဒုက္ခတွေတာရှည်ကြာသွားတတ်တယ်လို့အဲ့လိုမြတ်စွာဘုရားဟောဟုတ်လားဒါကြောင့်မို့လို့အပြင်ယံထက်အတွင်းယံကပို့ပြီးတော့ကြောက်မဖွယ်ရကောင်းနော်အတွင်းယံကိုအဲ့ဒီဒေါသဆိုတဲ့အတွင်းယံကိုမေတ္တာဆိုတဲ့တရားကဖယ်ရှားနိုင်တယ် တနည်းအားဖြင့်ကိုယ့်ရဲ့စိတ်နှလုံးကိုဒေါသရန်သူဝင်ပြီးတော့မနှိပ်စေအောင်အကျိုးမဲ့တွေဖြစ်အကျိုးမဲ့တွေနဲ့ကိုယ့်ကိုဆင်းရဲအောင်မလုံနိုင်အောင်အဲ့ဒီမေတ္တာတရားကမလုံနိုင်တော့ကာကွယ်နိုင်တယ်လုံခြုံစေနိုင်တယ်မေတ္တာချုပ်ရင်လုံတယ်ဆိုတာအခြေခံကြကြပြင်ပကရန်တွေကလုံနာကိုနားလေလုံနဲ့နားလေယုံနဲ့မပြည့်စုံအတွင်းစိတ်နှလုံးလေးဒေါသရဲ့ရန်ကလုံခြုံမှုကလေးထိမြင်အောင်ကြည့်ရမယ်အဲ့ဒါကပို့ပြီးတော့အရေးပါတယ်ဟုတ်လားဒါကြောင့်ကိုယ့်ရဲ့စိတ်နှလုံးကို ဒေါသနှိပ်စက်ခြင်းကနေပြီးတော့လွတ်ကင်းခြင်းနဲ့ဒေါသရန်သူကနေနော်လုံခြုံစေခြင်းနဲ့ဆိုလို့ရှိရင်မေတ္တာတရားကိုအားကိုးရဒါကြောင့်မြတ်စွာဘုရားကဒေါသကိပါဏမေတ္တာယနိဗ္ဗာန်ပင်တိနရုတ္တမမြင့်မြတ်တဲ့ပုဂ္ဂိုလ်တွေကဒေါသဆိုတဲ့မီးတောက်ကိုမေတ္တာဆိုတဲ့ရေနဲ့ညှိမ့်တတ်ကြတယ်လို့အဲ့ဒီမှာတော့ဒေါသကိုရန်သူနဲ့ဥမာပေးဘူးမီးနဲ့ဥမာပေးတယ်အကျိုးမဲ့တွေအကုန်လုံးပျက်စီးသွားအောင်လောင်ကျွမ်းပစ်တယ်ဖျက်ဆီးပစ်တယ်မီးလောင်သွားပြီရှင် ဘာမှဒါကဒီပစ္စည်းကသုံးလို့မရတော့ပြာဖြစ်သွားပြီဆိုရင်ဘာမှမြင်တော့မမြင်ရတော့เนาะငကောအခြေအနေလေးကိုပျက်စီးသွားဟုတ်လားအဲ့ဒီဒေါသဆိုတဲ့မီးကို မေတ္တာဆိုတဲ့ရေနဲ့ညှိမ့်တတ်ရမယ်တဲ့အဲ့လိုအတွင်းရံကိုဘုံဘုံတို့ညှိမ့်နိုင်မယ်ဆိုရင်အပြင်ရံကလည်းအထိုက်လျောက်ညှိမ့်ပြီးသားဖြစ်တယ်အထိုက်လျောက်ကိုမဟုတ်ပါဘူးလေအများစုအပြင်ရံတွေဟာဒေါသဒီလိုတော့အကြောင်းအကြောင်းဖြစ်ကြတာပဲများပါကိုယ့်ရဲ့ဒေါသတရားကြောင့်เนาะမလုံတင်တာလို့ မပြောတင်တာပြောပြီးတော့ရန်နေများကြတာရှိတာ။အိုးလူမုံများရင်ရန်များတာပဲလေ။ဟုတ်လား။အဲ့တော့မေတ္တာတရားအားကြီးတဲ့လူကလူမုံမများဘူးလူကြီးလူငယ်ပဲများတာ။ဒါကြောင့်ရန်အများစုကဒေါသကိုအခြေခံပြီးတော့ဖြစ်တာ။ဒေါသကပဲဖိတ်ခေါ်ထားတာတကယ်တကယ်ကဟုတ်လား။အဲ့ဒီဒေါသဆိုတဲ့အတွင်းအကြောင်းတရားကိုပယ်တတ်နိုင်ရင်ပြင်မကရန်ဆိုတဲ့နော်ကိုမလိုလားတဲ့အနိဋ္ဌာယုံတွေဟာကိုယ့်ဒီကိုတော်တဏှာဟာမလာတော့ ဟုတ်လားဒါကြောင့်မလို့ဟိုဘေးအန္တရာယ်ကင်းပါရစေတချို့ဖះရှိသွားပြီးတော့ဆုတောင်းနေဆုတောင်းကြတာရှိဘေးအန္တရာယ်တကယ်တမ်းဘယ်ကနေလာဒေါသကနေလာတာအဲ့ဒီဒေါသကိုကိုကိုတိုင်ပဲမေတ္တာရည်နဲ့ဒေါသမီးကိုညှိမ့်တတ်ရမှာဘုရားကညှိမ့်ပေးနိုင်တာမဟုတ်ဘူးငြိမ်းချောင်းနီလန်းကိုပဲပေးနိုင်ဟုတ်တယ်မို့လားဘုရားကဒေါသမီးကိုညှိမ့်ပေးနိုင်တဲ့အစွမ်းမရှိပါဘူးဒီဒေါသမီးကိုဘလို့ညှိမ့်ရတယ်လဲဆိုတဲ့နီလန်းကိုပဲပေးခဲ့တာ ဟုတ်လားဒါကြောင့်ကိုယ့်အကိုပဲမလုပ်ကြရမှာတော့ဒီမီးကိုညှင်းအောင်ညှင်းရမှာဒါကြောင့်ဒီမီးကြောင့်ဒီမီးကိုဘုံဘုံတို့ညှင်းနိုင်မယ်ဆိုရင်ဒီမီးကြောင့်ဖြစ်လာတဲ့နောက်ဆက်တွဲအကျိုးမဲ့တွေလည်းဘာဖြစ်သွားမှာတော့ဘုံဘုံတို့အကုန်လုံးရှင်းထုတ်ပြီးသားဖြစ်သွားမှာဟုတ်လားအေးအဲ့လိုပြောတော့မေတ္တာတရားကအတွင်းရန်ကိုပဲလုံခြုံစေတာလားအပြင်ရန်ကတော့အတွင်းရန်လုံသွားလို့လုံသွားတဲ့သဘောပဲလားဟာအဲ့လောက်တင်မကဘူးမေတ္တာတရားရဲ့အစွမ်းကမမြင်နိုင်တော့အောင်ဩပြည့်ပြည့်စုံစုံတာမန်ဉာဏ်နဲ့မမြင်နိုင်တော့အောင်ကျေပြန့်တယ် အပြင်ရန်ကိုလည်းပဲဓာတ်ရိုက်ကာကွယ်နိုင်တဲ့စွမ်းရည်ရှိတယ်လို့ဘုရားဟောတယ်ဟောဘုန်းဘုန်းတို့ဣဒ္ဓာကျိုး7မျိုးထဲမှာမနုဿာဏံပိယောဟောတိအမနုဿာဏံပိယောဟောတိဒေဝတာနာရခန္တိလို့မြတ်စွာဘုရားထည့်ပြီးတော့ဟောတာရှိတယ်မေတ္တာအားကြီးလို့ရှိရင်မနုဿာဏံပိယောဟောတိကိုဝင်းကျင်ကလူတွေရဲ့ချစ်ချင်းမေတ္တာကိုလွယ်လွယ်ကူကူရနိုင်အမနုဿာဏပိယောဟောတိတဲ့လူမဟုတ်တဲ့တခြားသောတတဝါအကုန်ပဲတလိษံတွေရောနတ်တွေရော နတ်မကောင်းတဲ့နတ်မကောင်းတဲ့နတ်အကုန်လုံးပေါ့လေအမနုဿဟုတ်လားအဲ့ဒီလူမဟုတ်တဲ့တခြားသောတရားတွေရဲ့မေတ္တာကိုလည်းလွတ်လွတ်လေးရနိုင်ဟုတ်လားဒေဝတာနာရခန္တိနတ်တွေရဲ့ကာကွယ်စောင့်ရှောက်မှုကိုလည်းရနိုင်တယ်လို့ဟောတာအဲ့တော့ဘုံဘုံတို့ရဲ့ဘဝမှာဘေးဒီအန္တရာယ်ဖြစ်နေတယ်ဆိုတာကတိတိကျကျအနှစ်ထုတ်ပြီးတော့ဘုံဘုံတို့စဉ်းစားကြည့်မယ်ဆိုရင်ဘေးတွေကဘယ်ကလာတဲ့ဘေးတွေကများလဲလို့မင်းလူချင်းချင်းစီကလာနေတဲ့ဘေးတွေပဲများလူတွေဟာဘယ်သူ့ကိုကြောက်ရတော့အဓိကလူတွေကိုပဲကြောက်ရတယ် လူချင်းချင်းနှိပ်စက်နိုင်တယ်လူချင်းချင်းဒုက္ခပေးနိုင်တယ်လူချင်းချင်းပဲဖုံဖုံတို့တွေဟာတကယ်တမ်းကဘာလို့နေရလဲသတိထားနေရဟုတ်လားအဲ့တော့လူကကိုယ့်ကိုချစ်တယ်ဆိုရင်ဒီလူကြောင့်ကိုကဒုက္ခရောက်စရာဘေးဖြစ်စရာအကြောင်းမရှိလူကကိုယ့်ကိုဒုက္ခပေးတယ်ဆိုရင်အဲ့ဒီလူကကိုယ့်ကိုမုန်းလို့ပေါ့ဟုတ်လားတကယ်လို့နတ်ကကိုယ့်ကိုဒုက္ခပေးတယ်ဆိုရင်အဲ့ဒီနတ်ကကိုယ့်ကိုမုန်းလို့ပေါ့ကိုသာမြစ်တာအားကြီးမယ်ဆိုရင်အဲ့ဒီလူတွေနဲ့တည်းကကိုယ်ကိုမုန်းမှာမဟုတ်မမုန်းဘူးဆိုလို့ရှိရင်ဘေးတွေအန်တွေလည်းတွေ့တဲ့အကြောင်းမရှိတော့ဟုတ်တယ်မဟုတ်လား စဉ်းစားကြည့်နော် तू ကဒုက္ခပေးခြင်းနဲ့စိတ် ကိုပဲမပေါ်တော့တဲ့အတွက်ကြောင့်သူ့ရဲ့လုံခြုံမှုဟာမှတကယ်ကိုပဲအကုထိုက်တာတော့ဘုန်းဘုန်းတို့ဟာတော်ကြီးတွေကတ်ထားတယ်ခြံစည်းဥတွေကြီးလုပ်ထားတယ်ခိုးကြီးတွေမွေးထားတယ်ဟာအဆောင်တွေချထားတယ်ဆိုတာဟောဒုက္ခပေးခြင်းတဲ့လူကအမြဲတမ်းစောင့်နေတာလစ်တာနဲ့ तू ကလုံမှာပဲလေဟုတ်လားအဲ့တော့ तू ဘလောက်ပဲလုံခြုံအောင်စောင့်နိုင်မှလည်းပြောနေနေနော်အခွင့်အခါနော်မပေးလို့ ဟိုကဒုက္ခမပေးရတာပဲရှိတယ်အခွင့်အခါတင့်တာနဲ့ဝင်ပါပဲဟောဒုက္ခပေးခြင်းတဲ့စိတ်ကိုကိုကလှမ်းပြီးတော့တားဆီးထားတာမှမဟုတ်ဖဲကိုမေတ္တာတရားကဒုက္ခပေးခြင်းတဲ့စိတ်ကိုပဲလှမ်းပြီးတော့တားဆီးထားတာဖြစ်တဲ့အတွက်ကြောင့်သူ့ကြောင့်ယဉ်ငြိမ်းရခြင်းကသာလေပို့ပြီးတော့စိတ်ချပေါ်ရရှိတယ်။ဒါကြောင့်မြတ်စွာဘုရားကကုလသုတ်တံမှာယောက်ျားသားများပြီးတော့မိန်းမသားနဲတဲ့အိမ်ကိုလူဆိုးတစ်ခုတွေဝင်နှိပ်စက်ဖို့ဆိုတာမလွယ်ဘူးတဲ့။နော်အဲ့လိုပဲလူတယောက်မှမေတ္တာတရားအားကြီးပြီးတော့ဒေါသအားနေတယ်ဆိုရင် အမနုဿတကူရှိတဲ့နတ်တွေဟာတောင်သူ့ကိုနှိပ်စက်ဖို့မလွယ်ဘူးတဲ့လူချင်းချင်းမပြောနဲ့နော်မိမသားများပြီးတော့ယောက်ျားသားနဲတဲ့အိမ်ဆိုရင်တော့လူတို့တခုတွေဝင်ပြီးတော့နှိပ်စက်ဖို့လွယ်တယ်တဲ့ဟုတ်လားအဲ့လိုပဲဒေါသအာကြီးပြီးတော့မေတ္တာအားနေတဲ့ပုံကိုရဲ့တန်တန်ဆိုလို့ရှိရင်တော့အမနုဿတွေနှိပ်စက်ဖို့အတွက်လွယ်တယ်လို့အဲ့လိုဥမာပေးတာရှိဟုတ်လားဒါမေတ္တာတရားရဲ့အပြင်ဘက်ကယံတွေကိုကာကွယ်နိုင်တဲ့ရှိပုံကိုမြတ်စွာဘုရားဟောပြပုံကိုလေဟုတ်လားပြီးတော့ဘုန်းဘုန်းတို့ အလွန်ကောင်းတဲ့တန်နဲ့လှုပ်ထားတဲ့ဓာတ်တန်လျက်ကြီးအဲ့ဒါကိုဘုံဘုံတို့ကလက်နဲ့ဒီဟာကိုထွေး6ကိုချိုးသလိုမျိုးစာရွက်ကိုလိတ်သလိုမျိုးဒီတန်လျက်ကိုငါလိတ်ပြမယ်ခွေးပြမယ်ဟဲလို့ကြိုးပမ်းအားထုတ်မယ်ဆိုရင်အဲ့လိုကြိုးပမ်းအားထုတ်တဲ့ပုံကိုရဲ့လက်တည်သားလည်းအပိုင်ပိုင်ပြတ်သွားမှာတန်လျက်ကြီးကတော့လိတ်သွားမှာမဟုတ်ဘူးလုံးသွားမှာမဟုတ်နော်ကောင်းတဲ့တန်နဲ့လှုပ်ထားတဲ့တန်လျက်ကိုလက်နဲ့လုံးချေလို့ဘယ်ရမှာတော့ကြိုးပမ်းတဲ့ပုံကိုရဲ့လက်တည်သားလည်းပျက်စီးသွားမယ်အဲ့လိုပဲမေတ္တာအားကြီးရင် တကူရှိပါတယ်ဆိုတဲ့အမနုဿတွေကတောင်ဒီလူရဲ့စိတ်ကိုတုံလှုပ်အောင်ခြောက်ချားအောင်ဟာပြန့်လွင့်သွားအောင်ငါနှိပ်စက်မယ်လို့ကြိုးစားမယ်ဆိုရင်ဒီမေတ္တာအားကြီးတဲ့ပုဂ္ဂိုလ်ကဒုက္ခမရောက်ဘူးအဲ့လိုကြိုးစားတဲ့အမနုဿသည်ပင်လည်းဘာဖြစ်သွားနိုင်လဲဒုက္ခဖြစ်သွားနိုင်တယ်လို့အဲ့လိုဟောတာမေတ္တာတရားရဲ့စွမ်းရည်ဟုတ်လားဒါကြောင့်မေတ္တာခြုံမလုံမဲဆိုတာလေးကိုမြတ်စွာဘုရားဟောထားတဲ့နော်ဒီဒေသနာတွေကိုယုံကြည်သောအဖြစ်လည်းပဲဘုန်းဘုန်းတို့တွေမေတ္တာတရားကိုဘယ်လိုကြားမှာတော့အားကိုးကြမယ်စောသောက ဒေါသဆိုတဲ့အတွင်းရန်ကိုပယ်ရှားနိုင်တဲ့အတွက်ကြောင့်ဒေါသကြောင့်ဖြစ်မဲ့အပြင်ရန်တွေကိုဖယ်ရှားနိုင်တယ်ဆိုတဲ့ရှုထောင့်ကဘုံဘုံပြောတာနော်အခုကတော့ဓာတ်ရိုက်ကိုပဲပြင်ဘက်ကအန်တယ်တွေကိုကောက်ွက်နိုင်တယ်ဆိုတဲ့အနေအထားမျိုးမြတ်စွာဘုရားဟောတာဟုတ်လားဒါကြောင့်မေတ္တာတရားရဲ့စွန့်ရည်တတ္တိတွေကိုဘုံဘုံတို့အများကြီးလေ့လာကြရမယ်ကြိမ်ဖန်များဆိုတာလဲစဉ်းစားကြည့်တဲ့နေဒါမှဘုံတို့မေတ္တာကိုပို့ပြီးတော့ပို့ပြစ်မယ်ပေါ့နော်မေတ္တာကိုပို့ပြီးတော့အားကိုးပြစ်မယ်ပေါ့ဟုတ်လားမေတ္တာတရားနဲ့ပတ်သက်ပြီးတော့အထူးပြုပြီးတော့မြတ်စွာဘုရားဟောထားတဲ့ င်္ဂုတ္တပါဠိတော်ထဲမှာလာတဲ့နော်မေတ္တာအကျိုး7မျိုးအဲ့ဒီလိုလင်္ကာမျိုးလေးတွေကိုနှုတ်တဲ့အာကုံဆောင်းထားတဲ့အိမ်နိုးချမ်းသာကောင်းစွာအိမ်မဲ့ချစ်လျက်လူနဲ့စောင့်လက်နံများစိတ်မိသားတို့ရှောင်ရှားကိုမှာလျင်စွာ စိတ်တည်ရှင်ကြည်မျက်နာတေကမတွေ့လားလေပြမှာဆက်တပြသည်မေတ္တာပွားမှုအကျိုးတည်းတဲ့နော်အိမ်နိုးချမ်းသာဒုက္ခံသူပတိဒုက္ခံပฏิဘုဇ္ဇတိမေတ္တာအားကြီးလို့ရှင်ချမ်းချမ်းသာသာ အိတ်ဆဲရတယ်အိတ်ခါနီးလေးမှာជីជីလင်းလင်းပဲအိတ်ပျော်သွားတယ်အိတ်ဖို့အတွက်တိတ်မကြိုးစားရဟုတ်လားအများစုကမေတ္တာအားနေကြတော့မကျေနပ်ချက်တွေနော်စိတ်တိုးတာတွေဒေါသတွေကမကြာခဏဒီစိတ်နှလုံးကိုအမြဲတမ်းတုန်လှုပ်အောင်လှုပ်နေတဲ့အခါကျတော့အိတ်တဲ့အချိန်မှာတော့စိတ်ကလွယ်လွယ်ကူကူမငြိမ်တော့တော်တော်နဲ့အိတ်မပျော်နော်များသောအားဖြင့်ဘုံဘုံတို့စိတ်တွေတုန်လှုပ်တယ်ဆိုတာဒေါသကကင်ကင်လှုပ်နေလို့တုန်လှုပ်ရတာ ဟုတ်လားအဲ့ဒါကြီးကခဏခဏအဲ့လိုတွေဖြစ်နေလို့ရှင်အိတ်တဲ့အခါမျိုးမှာတော့မှတော်တော်နဲ့အိတ်လို့မရတော့အဲ့ဒါမြတ်စွာဘုရားအဲ့ဒီပြဿနာကိုပြည်လဲခြင်းတယ်ဆိုလို့ရှင်မေတ္တာတရားပွားရမယ်မေတ္တာအားကြီးတဲ့ပုဂ္ဂိုလ်ဟာဒုက္ခသုပတိနော်ချမ်းချမ်းသာသာအိပ်ပျော်တယ်ဒုက္ခပရိပုစ္စတိနိုးရင်လဲကြီးကြီးလင်းလင်းပဲနိုးလာတဲ့အာရှိပါရှိဟုတ်လားနာပါပကနံသူပိနံပတ္တတိအိပ်ပျော်နေတဲ့အချိန်မှာလည်းပဲအိမ်မဆိုးတွေမဲ့လို့ဆင်းရဲရတယ်ကြောက်ရွံ့ရတယ်တုန်လို့ရတယ်ဆိုတာမျိုးတောင်မရှိဘူးဟုတ်လား မနုဿာဏပိယောဟတိအမနုဿာဏပိယောဟတိလူတွေရဲ့မေတ္တာလူမဟုတ်တဲ့တခြားသောတရားတို့ရဲ့မေတ္တာကိုလည်းလွယ်လွယ်ရမယ်ဒေဝတာနာရခန္တီနဲ့တည်းရဲ့ဆောင်ရှောက်မှုကိုရမယ်နတ္တအဂိဝဝေတံဝတတ္ထံဝကမတိအစိတ်တို့မိတို့ဓာတို့ကြောင့်ဒုက္ခမရောက်နိုင်ဘူးတိုက်ရိုက်ဟောရနော်ဟုတ်လားအစိတ်တို့မိတို့ဓာတို့တဲ့ဟုတ်လားအဲတခါတလေဘုံဘုံကလူခန္ဓာကိုယ်မှာဒီဗိုင်းရပ်ပိုးတွေပတိရိယပိုးတွေကြောင့်ကျမကြီးဖောက်ပြန်တာတွေရှိတယ် အဲ့ဒါတွေကိုဘုံဘုံကအစိတ်ရဲ့တဘာဝတွေကိုတစ်ခါတလေနော်ရှင်းရှင်းပြီးတော့တွေးကြည့်မိတယ်။မေတ္တာတရားကိုပွားများလို့ရှိရင်အဲ့ဒီဘိုင်းရက်တွေနော်ဘက်တီးရီးယားတွေလည်းပဲနော်ပျက်စီးသွားတဲ့သဘောမျိုးနော်အဲ့ဒါတွေကင်းရှင်းသွားတဲ့သဘောမျိုးလည်းပဲဖြစ်နိုင်လိမ့်မယ်လို့ဒါဘုံဘုံကတော့တွေးကြည့်မိတယ်ပေါ့။ဓမ္မဝိပါကောအစိန်တေယောနော်တရားရဲ့စွန့်ရည်တတ္တိဆိုတာမကြံစီနိုင်လောက်အောင်ကြီးမားတယ်လို့မြတ်စွာဘုရားဟောတာ။ဟိုဒါကြောင့်မေတ္တာတရားရဲ့စွန့်ရည်တတ္တိကလည်းကြီးမားမှာပဲလေ။ ဟုတ်လားပြီးတော့ဘာတော့အိမ်နိုးချမ်းသာကောင်းစွာအိမ်မဲ့ချစ်လျက်လူနဲ့စောင့်လက်နံများစိတ်မိသားတို့ရှောင်ရှားကိုမှာလျင်စွာ စိတ်တည်တို့တန်စိတ်တန်တမာတိယတိတမာတိကိုမြန်မြန်ရစေတဲ့ကမ္မထံလို့အထူးပြုပြီးတော့ဟောတာဟုတ်တယ်ဘုမတို့စိတ်တွေလှုပ်လှုပ်နေတယ်ဆိုတာရေဘူးရသဘောအဖြစ်ပြောရရင်ဒေါသကြောင့်လှုပ်တယ်ဒေါသကအမျိုးမျိုးရှိတယ်အကြံမြင့်နှစ်မျိုးပေါ့တက်ကြွတဲ့ဒေါသဆုတ်နေတဲ့ဒေါသဟုတ်လား တက်ကြွတဲ့ဒေါသဆိုတာတတ်မယ်ဖြတ်မယ်ဆိုမယ်ဆဲမယ်ဟာသူကထောင်းထောင်းထတယ်နော်စုံနေတဲ့ဒေါသဆိုတာဘာတော့ကြောက်တယ်ထိတ်လန့်တယ်လွမ်းတယ်အမျိုးမျိုးပဲစိုးရိမ်တယ်ဒါတွေကဘာတော့စုံနေတဲ့ဒေါသဘယ်ဒေါသကမှဒီစိတ်ကိုမတည်ငြိမ်စေဘူးဒေါသမှန်လို့ရှိရင်စိတ်ကို တုန်လှုပ်စေတယ်ခြောက်ခြားစေတယ်ဟုတ်လားဒေါသရဲ့တဘာဝ အဲ့ဒါလိုဘုံဘုံတို့နားလည်ပြီးတော့ဒါကိုရှင်းထုတ်နိုင်တဲ့မေတ္တာတရားကိုအားကိုးရမယ်ဆိုတဲ့အတွေ့အမျိုးဖြစ်ဖို့ပြောတာနော်ဒါကြောင့်တုဒ္ဒံစိတ်တံတမာရိယတိစိတ်ကိုတုံလုံးခြောက်ခြားစေတဲ့ဒေါသကိုရှင်းထုတ်နိုင်တဲ့အတွက်ကြောင့်ဒီစိတ်ဟာလျင်မြန်မြန်တည်ငြိမ်လိမ့်မယ်မုခဝန္တော်ဝိပတိတတိနော်မျက်နာကိုကြည်လင်စေမယ်တန်ရှင်းစေမယ်မျက်နာဆိုတာစိတ်ရဲ့ရောင်ပြန်ဟမှုတွေကိုအများကြီးတွေ့မြင်ရတဲ့နေရာလို့ဘုံဘုံထင်တယ် ဟုတ်လားဒီမျက်နှာလေးကိုကြည့်လိုက်တာနဲ့စိတ်တွေကြီးနေသလားနှောက်နေသလားကြောက်နေသလားရဲရင်နေသလားအများကြီးသိနိုင်ဟုတ်လားအဲ့တော့စိတ်ထဲမှာမေတ္တာဓာတ်တွေကိန်းနေပြီဆိုရင်ဒီအရှိန်မေတ္တာရဲ့အရှိန်ဟာမေတ္တာမှာအများကြီးလာပြီးတော့တွေ့ရလိမ့်မယ်မြင်ရလိမ့်မယ်ဟုတ်လားအဲ့ဒါမြတ်စွာဘုရားဘယ်လိုမြင်ရမလို့ပြောတော့ကြည်ကောင်းလိမ့်မယ်ကြက်သေးရှိလိမ့်မယ်မင်္ဂလာရှိလိမ့်မယ်အထူးသဖြင့်မေတ္တာအားကြီးတဲ့လူရဲ့မျက်နှာအေးချမ်းလိမ့်မယ်ကြည်ရတဲ့ပုံကိုဘာဖြစ်သွားကူးဆက်သွားတာနော် တူတံစိတ်တံတမာတိယတိမုခဝန္နောဝိပတိရတိပြီးတော့ဗာပြောအတံမုံလောကာလံကရောတိတဲ့ဘဝမှာမဖြစ်မနေရင်ဆိုင်ကြရမယ်အကြီးမားဆုံးပြဿနာလို့ဆိုရမယ်တေခြင်းတရားအဲ့ဒါကိုရင်ဆိုင်တဲ့နေရာမှာမတုံမလုံမကြောက်မရွံ့တည်တည်ငြိမ်ငြိမ်ချမ်းချမ်းသာသာရင်ဆိုင်နိုင်စေလိမ့်မယ်လို့အဲ့လိုဟောမေတ္တာတရားရဲ့စွမ်းရည်တတ္တိတေခြင်းကိုတောင်မှမလုံနိုင်တော့ရင်ဆိုင်နိုင်တဲ့အစွမ်းဟုတ်လားပြီးတော့ပါတော့ ဥတ္တရိအပရိဝိဇ္ဇံတော့ဗြဟ္မလောကုဘဂောဟောတိတဲ့နော်တကယ်လို့ယန္တာမဖြစ်သေးလို့ဘဝဇံမသိသေးဘူးဟုတ်လားဆိုလို့ရှိရင်အထက်မဲ့ဉဏ်ဖုန်ဉဏ်တွေကိုမရသေးဘူးဆိုလို့ရှိရင်ဗြဟ္မပြည်ကိုရောက်လိမ့်မယ်တဲ့နော်ငါသေးရင်ဒုတိယဘဝမှာအပေမြန်ရောက်လိမ့်မလားလို့စိုးရင်စရာမလိုဘူးမေတ္တာသာအားကြီးမယ်ဆိုလို့ရှိရင်အဲ့တော့သူကဘာတော့ပြစ္ဆုတ်ပံမှာတွေ့နေရတဲ့ကြုံနေရတဲ့ဘေးအန္တရာယ်တွေမကြမရောက်အောင်လုံခြုံအောင်ကာကွယ်စောင့်ရှောက်နိုင်ုံမျှမကဘဲနဲ့ ဒုတိယဘဝအနေနဲ့ပြောရရင်အနာဂတ်ဘဝမှာနော်အပေပုံနဲ့ပတ်သက်ပြီးတော့ကြောက်စရာရွံ့စရာမရှိအောင်ကာကွယ်စောင့်ရှောက်နိုင်တဲ့အနေအထားကိုပါဘုံဘုံတို့မတွေ့ရဘူးလားတွေ့ရတယ်နော်အပေဘေးကြီးကိုတောင်မှလုံခြုံစေတယ်ဆိုတဲ့အတိတ်ပဲဟုတ်လားဒါကြောင့်ဘုံဘုံတို့ဒါကမေတ္တာတရားနဲ့ပတ်သက်ပြီးတော့ပြောတာနိုင်ဝက်ရှိသွားနော်မေတ္တာခြုံ၍လုံပါစေမေတ္တာတရားဟာလုံခြုံစေတယ် ဘာတွေကိုတော့အတွင်းရန်အပြင်ရန်အတွင်းရန်ဆိုတာဒေါသအကျိုးမဲ့မှုပေါင်းများစွာကိုဖြစ်ပေါ်စေတဲ့ကြောက်မွဲဖွယ်ရကောင်းတဲ့အဆိုးဆုံးရန်သူနော်အပြင်ရန်ဆိုတာကိုတော့ဒါကိုနားတယ်လို့စဉ်းစားကြည့်အများကြီးရှိမယ်ပေါ့နော်ဘလို့ရံမျိုးကိုမှကိုယ်တန်တာမှာမကြမရောက်ရအောင်ကာကွယ်နိုင်တဲ့စွန့်ရည်တတိရှိတဲ့မေတ္တာတရားကိုဘုံဘုံတို့ကိုယ့်ရဲ့စိတ်မှာလွှမ်းခြုံပြီးတော့เนาะအတွင်ရောအပြင်ရောလုံခြုံအောင်မလုပ်ကြမလို့စူးစမ်းကြရမယ်เนาะ အဲ့လိုဆိုရင်ဘုန်းဘုန်းတို့သစ္စာရဲ့အကြောင်းကိုဆက်ပြောအောင်နော်သစ္စာကြတော့ဘယ်လိုလေးပြောထားတာသစ္စာဆောင်၍အောင်ပါစေဟုတ်လားအဲ့မေတ္တာဆိုတာကတကယ်တမ်းကလုံခြုံစေရုံပဲသူကရန်သူတွေကိုအပြည့်သက်ဖယ်ရှားပြနိုင်တဲ့အစွမ်းမရှိဘူးနောက်မင်းတို့မဖြစ်တော့နဲ့လို့သမုတ်စေတာပါဟာဖြင့်အမြင့်ပြတ်နောက်တစ်ဖန်မဖြစ်ချင်းဖြစ်မဖြစ်အောင်ပေးနိုင်တဲ့စွမ်းရည်တတ္တိမရှိဘူး နောက်တစ်ချိန်မဖြစ်အောင်အပိဓာတ်ဖေရှားပြနိုင်တဲ့ရန်သူကိုတခါတည်းရှင်းထုတ်ပြနိုင်တဲ့အမြင့်ပြတ်ပေတတ်နိုင်တဲ့စွန့်ရည်တတ္တိကတစ္ဆာတရားကိုပฏิဝေဒဆိုင်အောင်တိမှဖြစ်နိုင်တာဟုတ်လားပြောရရင်မေတ္တာရှိရင်လုံခြုံမှုရှိမယ်ဒါပေမဲ့ရန်သူတွေလုံးဝနောက်တစ်ချိန်မတွေ့ရတော့မဲ့မကြုံရတော့မဲ့အနေအထားမျိုးရအောင်ဖယ်ရှားနိုင်သေးတာမဟုတ်။နောက်ဘယ်တော့မှမတွေ့ရအောင်ဖယ်ရှားနိုင်တဲ့စွန့်ရည်တတ္တိက သစ္စာတိမှသာလည်းဖြစ်နိုင်တယ်တော့သစ္စာတိတယ်ဆိုတာကလည်းပဲဘုန်းဘုန်းတို့နော်အနုဘောဓာတိရှိတယ်ပြိဝေဓာတိရှိတယ်အနုဘောဓာတိဆိုတာကနော်လောကီဉာဏ်ဖြင့်သိတာတနည်းအားဖြင့်ပြောရရင်ထထထထပြီးတော့သိဖို့လိုအပ်သေးတဲ့အတိမျိုးမပြည့်စုံသေးတဲ့အတိမျိုးကိုအနုဘောဓာတိလို့ခေါ်တာဒါဘုန်းဘုန်းတို့ပုထုဇဉ်တွေသိထားတဲ့အတိမျိုးပေါ့နော်သစ္စာလေးပါးနဲ့ပတ်သက်ပြီးတော့မပြည့်စုံသေးတဲ့အတိအဲ့ဒါနုဘောဓတိခေါ်တာဟုတ်လားပฏิဝေဒတိဆိုတာကမဲ့ဉဏ်ဖြင့်သိတဲ့သဘော မတိပဲစိုက်ပွားလေးပါးကိစ္စတပြိုင်တည်းထဲဆောင်ရွက်ပြီးတော့ပြီးစီးသွားတဲ့သဘောဟုတ်လားအဲ့လိုမျိုးသာတိမယ်ဆိုလို့ရှိရင်သောတော့ပြောခဲ့တဲ့အတွင်းရံအပြင်ရံအတွင်းရံမှာဒေါသတွေမကဘူးသူကြတော့တစ္ဆာတကယ်တိမယ်ဆိုရင်ကြံတဲ့ကိလေသာရန်သူတွေပါသူကတခါတည်းအမြင့်ပြတ်ပယ်တတ်နိုင်ဟုတ်လားသောတပတိမေဉ္ဇဉ်ဖူဉ္ဇဉ်ဖြင့်သောတပတိမေဉ္ဇဉ်ဖြင့်တစ္ဆာလေးပါးကိုသိမယ်ဆိုရင်ဒိဋ္ဌိနဲ့ဝိသိကိစ္စမဖြစ်သွားတော့အဲ့ဒီရန်သူတွေမဖြစ်သွားတော့ရှင်းသွားတယ်။နောက်တစ်ဖန်မဖြစ်ချင်းဖြင့် သူတို့ဘာဖြစ်သွားချုပ်ငိမ့်သွားကြရတယ်ဟုတ်လားအောင်တယ်ဆိုတော့အဲ့ဒါကိုပြောတာအဲ့ဒီအောင်မြင်မှုကမှတကယ်အောင်မြင်မှုအစ်စ်နောင်တဖန်ထပ်ပြီးတော့ကိုယ့်ကိုမနှိမ့်ဆက်နိုင်မဲ့အနေထားအပိသက်အောင်သွားတာကိုပြောတာဟုတ်လားတကယ်လို့အရဟတမဉာဏ်ရမယ်ယန္တာဖြစ်မယ်ဆိုရင်တော့အကုန်လုံးသောယန္တူတွေဘာဖြစ်သွားမလဲငြိမ့်သွားဘယ်တော့မှပြန်ပြီးတော့မတွေ့ရတော့မကြုံရတော့သူတို့ဘယ်ချိန်မြန်ကပြန်လာပြီးတော့နှိမ့်ဆက်ဦးမလဲဟဲ့လို့နောက်ဆန်တင်းစရာမလိုတော့ဘူးဟုတ်လားဒါကြောင့်မလို့တစ္ဆာတိပြီးတော့ဖြစ်တဲ့ ရန်သူသေဆုံးခြင်းလို့ဆိုတဲ့အဓိကကြတဲ့အောင်မြင်မှုကြီးဟာတစ္ဆာတိမသာလဲရနိုင်တာဖြစ်တဲ့အတွက်ကြောင့်အဲ့ဒီတစ္ဆာတိမသာလဲအဲ့ဒါမဖြစ်တာတကယ်အောင်သွားတာဟုတ်လားအဲ့ဒီအောင်မြင်ခြင်းကလည်းပဲဘုံဘုံတို့အကြံပြင်းသောသောလိုပဲနှစ်မျိုးနားလဲရမယ်အပြင်အောင်မြင်ခြင်းရဲ့အတွင်းအောင်မြင်ခြင်းရဲ့နှစ်မျိုးနားလဲရနော်သောသောရန်ကလည်းအတွင်းရန်ရဲ့အပြင်ရန်ရဲ့နှစ်မျိုးပြောရတာဟုတ်လားအခုလည်းပဲအောင်မြင်မှုဆိုတာအပြင်အောင်မြင်ခြင်းရှိတယ်အတွင်းအောင်မြင်ခြင်းရှိတယ် အပြင်အောင်မြင်ခြင်းဆိုတာတကယ်တမ်းလေးနဲ့တဲ့အသိဉာဏ်နဲ့စီစစ်မယ်ဆိုရင်အရင်ကြီးအရေးပါလာတာမဟုတ်ပြန်ပြီးတော့ရှုံးနိုင်သေးတဲ့အောင်မြင်ခြင်းတွေကြီးဖြစ်တဲ့အတွက်ကြောင့်သူအပေါ်ရန်ဆန်တယ်ပေါ့အတွင်းအောင်ခြင်းဆိုတဲ့ကိုယ့်ရဲ့အတွင်းစိတ်မှာဖြစ်ပေါ်နေတဲ့ကိလေသာတရားတွေကိုမဖြစ်အောင်ပယ်တတ်နိုင်တဲ့အောင်မြင်ခြင်းကိုဒါအတွင်းအောင်မြင်ခြင်းလို့ခေါ်တယ်အပြင်အောင်မြင်ခြင်းဆိုတာမျိုးမျိုးပေါ့လူများတဲ့တားတာပေါ့စီးပွားရေးလူမှုရေးပညာရေးကိုယ်ရန်သူတွေကိုအောင်တဲ့အမျိုးမျိုးပေါ့အပြင်အောင်မြင်ခြင်းတွေလည်းနားလည်ရမယ် အမြင်အောင်မြင်ခြင်းနဲ့ပတ်သက်လို့မြတ်စွာဘုရားဘယ်လိုဟောထားတော့ဘုံဘုံတို့မကြမကြနော်ပြောပြောနေတဲ့ဂါထာလေးတစ်ပုဒ်ရှိတယ်နော်ဇေယံဝေဒံပတဝတိဒုက္ခံတိတိပရာဇီတောဥပတံတောဒုက္ခံတိတိဟိတဝါဇေယပရာဇီယံဇေယံဝေဒံပတဝတိအနိုင်ရတယ်ဆိုတာယံကိုပွားစီတယ်တဲ့တစ်ဖက်သားကိုအနိုင်ရတယ်ဆိုတာယံကိုပွားစီတယ်တဲ့ဒုက္ခံတိတိပရာဇီတောတဲ့ရှုံးပြီဟေးဆိုရင်တော့စင်နေရနေရလိမ့်မယ်တဲ့ ဟောနိုင်တာလဲရံများတယ်ဆိုတော့အဆင်မပြေဘူးနော်ရှုံးတာလည်းပဲဆင်းရဲတယ်ဆိုတော့ပိုလိုတောင်းအဆင်မပြေဘူးဟုတ်လားဒါနဲ့ဘလို့လူမျိုးငြိမ်ငြိမ်အေးတသက်တသာချမ်းချမ်းသာသာနေခွင့်ရမှာတော့ဆိုတော့ဟိတဝါဇေယပရာဇေယအနိုင်ဒီအရှုံးတွေကိုစွန့်ပြီးတော့ဥပါဒံတော့ငြိမ်ငြိမ်အေးနေတဲ့ပုံကိုသီးတာလဲဒုက္ခံတေတိချမ်းချမ်းသာသာနေရလိမ့်မယ်တဲ့အလုံးကိုနော်နှလုံးသွင်းသွင်းတဲ့ နော်ဒေသနာလေးအနေနဲ့လည်းပဲနှုတ်တဲ့အာကုန်ဆောင်ထားတဲ့နဲ့နော်ဒေသနာလေးတစ်ပုဒ်ပေါ့နော်ဇေယံဝေဒံပတဝတိဒုက္ခံတေတိပရာဇီတောဥပါဒံတောဒုက္ခံတေတိဟိတဝါဇေယပရာဇီယဒါအပြင်အောင်ခြင်းနဲ့ပတ်သက်ပြီးတော့ဒီဒေသနာလေးကိုစဉ်းစားဖို့ဘုံဘုံပြောပြတယ်ဟုတ်လားအပြင်အောင်ခြင်းဆိုတာအပြင်အနိုင်ရတယ်ဆိုတာဇေယံဝေဒံပတဝတိနိုင်ရင်ရံများတယ်ဒုက္ခံတေတိပရာဇီတောရှုံးရင်ဆင်းရဲတယ်ဟိတဝါဇေယပရာဇီယ အနိုင်ရှုံးကိုစွန့်ပြီးတော့ဥပါဒံတော်ငြိမ့်ငြိမ့်အေးနေနိုင်တဲ့ပုဂ္ဂိုလ်သေးတာလဲဒုက္ခံတေတိချမ်းချမ်းသာသာနေရတယ်ဟုတ်လားအဲ့ဒါလို့ဆိုရင်ဘုံဘုံတို့ဘယ်အောင်မြင်ခြင်းကအရေးပါလဲဆိုရင်အတွင်းအောင်မြင်ခြင်းကအရင်ပါအရေးပါအတွင်းအောင်မြင်ခြင်းဆိုတာကိုကိုကိုအနိုင်ရတာကိုကိုကိုအောင်မြင်မှုရတာကိုပြောတာတနည်းအားဖြင့်ကိုယ်စိတ်ကိုအောင်မြင်မှုရတာကိုပြောတာပို့ပြီးတော့တိတိကျကျပြောရရင်ကိုယ်စိတ်ထဲမှာအကြောင်းတိုက်ဆိုင်တိုင်းတိုက်ဆိုင်တိုင်းဖြစ်ဖြစ်ဖြစ်ဖြစ်နေတဲ့လောဘဒေါသမောဟ ကိလေသာတရားတွေကိုနော်နောင်တဖန်မဖြစ်ချင်းဖြစ်မဖြစ်အောင်ပယ်တတ်နိုင်တဲ့အနေအထားဒါအထွတ်အထိပ်အောင်မြင်ခြင်းပဲနော်ဒီနေရာမှာဘုန်းဘုန်းတို့ကိလေသာကိုပယ်တယ်ဆိုတာကတတင်ကပဟန်ရှိတယ်ဝိကမ္မနာပဟန်ရှိတယ်သမုတ်ရှိတာပဟန်ရှိတယ်တတင်ကပဟာနာတတင်ကပဟန်ဆိုတာအကြောင်းရှိတုံးလေးပယ်တာဆိုကြပါစို့မေတ္တာပွားတုံးဒေါသငြိမ့်သွားတာမေတ္တာပွားခြင်းတည်းဟူသောအကြောင်းကြောင့်ဒေါသငြိမ့်သွားတယ်မေတ္တာပွားတဲ့အကြောင်းလေးရှိတုံးပဲငြိမ့်တာနော်မေတ္တာမပွားတဲ့အချိန်မှာ တက်လာအောင်မယ်ဒီဒေါသကဒါတတင်ကပဟံဆိုအဲ့ဒါကိုပြောတာအတုပဘာဝနာပွားနေတုန်းမှာຢာကမိငိမ့်တယ်ဆွဲမဲ့မှုငိမ့်တာပေါ့နော်အတင့်တယ်တာကိုမြင်နေတဲ့အချိန်မှာမမောတယ်ဆိုတာမရှိဒါတတင်ကပဟံဆိုတာဒါကိုပြောတာနော်အနေစာကိုစဉ်းစားတယ်မတိမြဲမှုကိုစဉ်းစားတယ်မာနတွေအဲ့ဒီချိန်မှာကြာသွားတယ်ဒါတတင်ကပဟံနားလေအောင်ဘုံဘုံပြောနေတာဟုတ်လားအဲဝိခံမနာပဟံဆိုတာကတော့ဇံရအောင်ပွားများလို့ဇံဝင်စားနေတဲ့ငါဘေးချင်းရဲ့ဘေးချင်းထိငါဇံဝင်စားမယ် ဝတိဘောနိုင်နေအောင်ကျွမ်းကျင်အောင်လိမ္မာအောင်ကြိုးစားတော့အဲ့ဒီဇံဝင်စားနေတဲ့အချိန်မှာအကုသိုလ်တရားတွေကိလေသာတရားတွေဟာအတိုင်းအတာတစ်ခုထိအချိန်ကာလအတိုင်းအတာတစ်ခုထိငြိမ်သက်နေတယ်။ဒါမျိုးပါခေါ်တော့ဝိကမနပဟံနော်။သမုတ်စေတာပဟံဆိုတာကြတော့သူကမဲ့ညံဖြင့်ကိလေသာကိုပယ်နိုင်တဲ့အနေအထား။အောင်မြင်ခြင်းကိုအဲ့လို၃မျိုးပိုင်းပြီးတော့နားလည်ရမယ်နော်။တတင်ကားပံအဖြစ်အောင်မြင်တယ်ဆိုတာလဲအောင်မြင်တာပါပဲသူတိုင်းတာလေးနဲ့သူ။ဟုတ်လားဘုံဘုံတို့ပုထုဇဉ်တွေဆိုတာအဲ့ဒီအောင်မြင်ခြင်းနဲ့ပဲ အောင်မြင်မှုရအောင်အခုဘာလုပ်နေကြစူးစမ်းနေကြတာရည်ရွယ်ချက်ကတော့သမုတ်ရှိတာပဟန်တိရည်ရွယ်မှာပေါ့နော်အမြင့်ပြတ်နောင်တဖန်မဖြစ်တော့သောနော်အောင်မြင်မှုဖြင့်အောင်မြင်မှုရအောင်ဘုံဘုံတို့စူးစမ်းနေကြတယ်ဆိုတဲ့အတိတ်ပဲပေါ့ဟုတ်လားကြားမှာပါတော့ရှိသေးတယ်ဝိခမနာပဟန်ရှိသေးတယ်နော်တော်တော်ကြာကြာပယ်ထားနိုင်တဲ့အနေအထားဟုတ်လားအဲ့တော့အတွင်းရန်ကိုအောင်တယ်ဆိုတာအဲ့ဒီလိုမျိုးအောင်မြင်တာကိုပြောတာအဲ့ဒီအတွင်းရန်ကိုအောင်တယ်ဆိုတာကြတော့သူကမြတ်စွာဘုရားသူ့ကိုဘယ်လိုချီးမွမ်းပြီးတော့ဟောတော့အတ္တဟဝေဇိတံတေယော ယာစာယဣတရံပဇာအတ္တဒန္တတပောတတနိစ္စံတင်ညတစာရိနောနေဝဒေဝနာကန္တဘောနာမာရောတဟဗျံမုနောဇိတံအပဇိတံကိရာတထာရူပတ္တဇံတုနောတဲ့ဒါလည်းဓမ္မပဒပါဠိတော်ထဲမှာလာနော်ဟိုတလောကအမားတို့ကိုတင်တာထဲမှာဒီကထာလေးတော့မပါဘူးလို့ထင်တယ်နော်သူကဘာပြောတော့အတ္တဟဝေဇိတံတေယောယာစာယဣတရံပဇာအတ္တဒန္တတပောတတနိစ္စံတင်ညတစာရိနောကိုကိုကိုတဲ့အမြဲတမ်းပညာတရားနဲ့အတိနဲ့ဆုံးမပြီးတော့ နေဆံတင်ကြတစာရိနောအမြဲတမ်းကိုယ့်ရဲ့နော်ကိုနှုတ်စိတ်သုံးပါးကိုစောင့်စည်းပြီးတော့နေတဲ့ပုဂ္ဂိုလ်တရားနဲ့နေတာကိုဆိုလိုတာပေါ့နော်နော် အတ္တဒန္တတကိုကိုကိုယဉ်ကျေးအောင်ဆုံးမနေတယ်ဘာလို့ဘာနဲ့လဲဆိုတော့ပညာနဲ့အဲ့လိုဆုံးမပြီးတော့နေဆံတင်ကြတစာရိနောအမြဲတမ်းသူကကိုစိတ်နှလုံးကိုစောင့်စည်းနေတယ်ကိုနှုတ်စိတ်ကိုစောင့်စည်းနေတယ်အဲ့လိုစောင့်စည်းတဲ့ပုဂ္ဂိုလ်ဟာတဲ့ဘာဖြစ်တော့ဇိတံအပဇိတံကိတာအောင်မြင်မှုကိုသူရတယ် မဲ့ညံရမယ်ဆိုရင်တော့တကယ်ကိုစစ်မှန်တဲ့အောင်မြင်မှုအကြီးကျယ်ဆုံးအောင်မြင်မှုရတယ်ဟုတ်လားအဲ့လိုမဲ့ညံတဲ့ကိလေသာကိုအမြင့်ပြတ်ပယ်တတ်နိုင်လို့နော်အကြီးကျယ်ဆုံးအောင်မြင်မှုကိုရပြီဆိုရင်အဲ့ဒီအောင်မြင်မှုမျိုးကိုမြတ်စွာဘုရားဘယ်လိုပြောအပန်းစီတံပြန်ရှုံးသွားအောင်နော်ဒေဝနတ်တိလည်းကောင်းဂန္ဓဘောဂန္ဓပတ်တိလည်းကောင်းမာရောနော်တဟဗျံမှုနော်ဗျမာနဲ့တကွာမာရောမန်နတ်တိလည်းကောင်းနကရိတာမပြုတ်နိုင်ဘူးတဲ့ဆိုလိုတာကနော်ကိုကိုကိုတရားနီးလန်းနဲ့အညီဟုတ်လားဆုံးမပြီးတော့ ကိုယ်ရောနှုတ်ရောစိတ်ရောကိုစောင့်စည်းနေတဲ့ပုဂ္ဂိုလ်ကိုပုဂ္ဂိုလ်ရဲ့ရရှိလာတဲ့အောင်မြင်မှုဆိုလိုတာကတရားအားထုတ်လို့သီလသမာဓိပညာနဲ့အညီနေလို့မဉ္ဇဉ်ဖုန်ဉဏ်ရသွားပြီဆိုရင်အဲ့ဒီလူရဲ့ရရှိထားတဲ့အဲ့ဒီအောင်မြင်မှုကိုနော်နတ်တွေဂန္ဓဘတ်တွေမဗြဟ္မာနဲ့တကွာမန်နဲ့လူမပြောနဲ့နော်တကိုးရှိတယ်ကမစိတိတကိုးရှိတယ်ဆိုတဲ့နိနတ်လောကဗြဟ္မာလောကကနော်နတ်တွေဗြဟ္မာတွေကတောင်သူ့ကိုပြန်ပြီးတော့ရှုံးသွားအောင် လုံးလို့မရဘူးတဲ့သူ့ရဲ့အောင်မြင်မှုကပြန်ပြီးတော့ကြာရှုံးတဲ့သဘော မရှိဘူးအဲ့ဒါကိုပေါ်လွင်အောင်ပြောတာမြတ်စွာဘုရားဟုတ်လားဒါကြောင့်မို့လို့တဲ့အတ္တဟဝေဇိတံတေယောကိုကိုကိုအနိုင်ရခြင်းဟာကိုစိတ်ကိုအနိုင်ရခြင်းဟာတနည်းအားဖြင့်ကိုတန်တန်မှာဖြစ်ပေါ်ဖြစ်ပေါ်နေတဲ့ကိလေသာတရားတွေကိုအနိုင်ရခြင်းဟာအမျက်ဆုံးပဲတဲ့အတ္တဟဝေဇိတံတေယောတဲ့ဒီစကားလေးကိုဘုရားအလွန်သဘောကျတယ်နော်ကိုကိုကိုအနိုင်ရတာမြတ်တယ်ရာစာယဣတရံပဇာကိုကလွဲလို့တခြားလူတွေကိုအနိုင်ရတယ်ဆိုတာ မမြတ်ပါဘူးတဲ့ဟုတ်လားဒီနေ့မှာကိုကိုကိုအနိုင်ရတယ်ဆိုတာစောတော့ကပြောတဲ့အဆင့်အတန်းထိတွေးတတ်ဖို့လိုတယ်နော်ဟုတ်လားကိုစိတ်ထဲမှာနော်အကြောင်းတင်တိုင်းဖြစ်ဖြစ်နေတဲ့ကိလေသာတရားတွေကိုနောက်တစ်ချိန်နောက်တစ်ဖန်နော်မဖြစ်အောင်ထိသမုတ်စေတာပဟာဖြင့်ပယ်တတ်နိုင်တဲ့အနေအထားမျိုးကိုဒါကိုကိုကိုအနိုင်ရခြင်းအထွတ်အထိပ်လို့ဒီလိုပြောတာဟုတ်လားဒီနေရာမှာအတ္တဟဝေဇိတံတေယောဆိုတာလေးဟာလေနော်ဇိတံအောင်အပ်သော အတ္တကိုယ်သည်တေယောမြတ်၏ အောင်တဲ့ကိုဟာမြတ်တယ်ဒီအဓိပ္ပာယ်လေးကတစ်မျိုးတနည်းအားဖြင့်ကိုကိုကိုအောင်ခြင်းဟာမြတ်တယ်ဆိုတဲ့အဓိပ္ပာယ်လေးလည်းပြောလို့ရတယ်နော်အောင်တဲ့ကိုဟာမြတ်တယ်ဆိုတာမအောင်တဲ့ကိုတွေကတော့မြတ်တယ်လို့မဆိုနိုင်ဘူးရာဆာယံဣတတံပစာကိုကိုကိုမအောင်ဘူးဆိုတဲ့လူတွေကမမြတ်ဘူးကိုကိုကိုအောင်နိုင်တယ်ဆိုတဲ့လူတွေကမြတ်တယ်လို့ပြောတာဒါကဘုန်းဘုန်းတို့သစ္စာဆောင်ရွေးအောင်ပါစေဆိုတာနဲ့ပတ်သက်ပြီးတော့နော်သစ္စာကိုဘယ်လိုဆောင်မလဲဆိုတာကိုမပြောသေးခင်မှာ နော်သစ္စာကိုတကယ်သိသွားပြီဆိုလို့ရှိရင်ရရှိတဲ့အောင်မြင်မှုကိုအရင်ရှင်းပြတာအောင်မြင်ခြင်းကအပြင်အောင်မြင်ခြင်းရှိတယ်အတွင်းအောင်မြင်ခြင်းရှိတယ်အပြင်အောင်မြင်ခြင်းကတော့ဘာလဲတော့အောင်ရင်နိုင်ရင်ရံများတယ်ရှုံးရင်ဆင်းရဲတယ်အနိုင်ရှုံးစိတ်မဝင်စားပဲနဲ့ပယ်စွန့်ပြီးတော့ညင်ညင်အေးအနေနဲ့လူတွေပဲချမ်းသာတယ်ဒါအပြင်အောင်မြင်ခြင်းနဲ့ပတ်သက်ပြီးတော့ဘုံဘုံတို့တွေ့တော်ဆင်ခြင်တတ်ဖို့ဘုရားဟောဒေသနာလေးကိုပြောတာနော်အတွင်းအောင်မြင်ခြင်းကြတော့ဘယ်လိုပြောတော့ဒါအလွန်မြတ်တယ် နှုတ်ကိုကိုကိုရှုံးမပြီးတော့စောင့်စည်းပြီးတော့တကယ်လို့မဉ္ဇဉ်ဖုန်ဉဏ်အဆင့်ကိုရပြီးတော့မြန်အောင်မြင်သွားမယ်ဆိုရင်ဒီအောင်မြင်မှုကိုလူမပြောနဲ့နတ်တွေမြမာတွေကတောင်ပြန်ပြီးတော့ဆုံးရှုံးသွားအောင်လုပ်လို့မရဘူးဒါကြောင့်ကိုကိုကိုအောင်မြင်မှုတည်တာလဲတကယ်မြတ်တယ်ကျန်တဲ့အောင်မြင်မှုတွေဟာတကယ်မမြတ်ဘူးလို့အဲ့လိုမြတ်စွာဘုရားဟောတာဟုတ်လားအဲ့လိုဆိုရင်ဘုံဘုံဘာဆက်ပြောခြင်းတော့အောင်မြင်ခြင်းရဲ့အတိပ္ပယ်လေးကိုဘုံဘုံတို့အတွင်းပြင်အောင်မြင်ခြင်းနှစ်ခုနဲ့နော်ဝေဖန်အကဲဖြတ်ပြီးတဲ့နောက်မှာဘာဆက်ပြောခြင်းတော့ဆိုရင် အဲ့ဒီအတွင်းအောင်မြင်ခြင်းကိုဖြစ်ပေါ်စေတဲ့နော်တစ္ဆာတရားကို ဆောင်တဲ့နေရာမှာဘလို့ဆောင်မလဲနော်တစ္ဆာဆောင်တယ်ဆိုတာကဘာကိုပြောတာတော့ဒါလေးကိုစကလုံးလေးကိုအသေးစိတ်နားလည်ဖို့လိုမယ်နော်ဆောင်ဆိုတာကဆောင်ရွက်တယ်လောက်ကင်တယ်ဆိုတဲ့အနေအထားကိုရည်ညွှန်းခြင်းတာဟုတ်လားဆိုရပါစို့ဘလို့လေးကတ်ပြောရင်တော့ဆိုတော့လူတိုင်းနားရင်ပြီးသားစကလုံးလေးလုံးရှိတယ်တစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့တိပေဆိုင်ပွားဟုတ်လား ဒုက္ခသစ္စာသိတာသမုဒိယသစ္စာဒုက္ခရဲ့အကြောင်းတရားကိုပယ်တာနော်ဒုက္ခငြိမ်းရာနိဗ္ဗာန်ဆိုတဲ့တရားကိုဆိုက်ရောက်တာနော်နိဗ္ဗာန်ကိုဆိုက်ရောက်စေတတ်တဲ့ဒုက္ခငြိမ်းစေတတ်တဲ့အကျင့်လမ်းကြောင်းဖြစ်တဲ့မဂ်ကင်ရှိပါကိုပွားများတာအဲ့တော့နော်ဘလို့ဆောင်မလို့ဆိုတော့အော်ဒီခန္ဓာဟာဆင်းရဲမြတာဖြစ်တယ်လို့တစ္ဆာဉာဏ်နဲ့အရင်သိပြီးတဲ့နောက်မှာ နော်ဒီဒုက္ခတွေဒီခန္ဓာဆင်းရဲပုံကိုပိုင်းခြားပြီးတော့သိအောင်ငါဆောင်ရွက်မယ်ဆိုပြီးတော့ခန္ဓာကိုဆင်းရဲတယ်ဆိုတာကိုနားလည်ပြီးတဲ့နောက်မှာဒီဆင်းရဲကိုဘယ်ပုံဘယ်နည်းဆင်းရဲတယ်လဲဆိုတာကိုအသေးစိတ်ပိုင်းခြားပြီးတော့သိနိုင်အောင်စူးစမ်းအားထုတ်နေတာကိုအဲ့ဒါဆောင်ရွက်တယ်တစ္ဆာဆောင်တယ်ဆိုတော့အဲ့ဒါမျိုးရည်ရွယ်တာဟုတ်လားနောက်သမုဒိယတစ္ဆာလောဘဟာဒုက္ခကိုဖြစ်စေတတ်တယ်လို့အရင်တစ္ဆာဉာဏ်နဲ့သိရမယ်ဒုက္ခဘာကြောင့်ဖြစ်လဲလောဘကြောင့်ဖြစ်တယ်လို့တခဏပြောနိုင်ရမယ်ဟုတ်လား အဲ့ဒါလို့ဆိုရင်ဒီလောဘဆိုတဲ့သမုဒယသစ္စာကဘာလို့ရမယ့်သစ္စာတုံးဆိုတော့ပယ်ရမယ့်သစ္စာလောဘဟာဒုက္ခကိုဖြစ်စေတတ်တယ်လို့အရင်သိရမယ်နော်သိတာသစ္စာညာဟုတ်လားအဲ့ဒါဟာပယ်ရမယ့်အရာလို့နားလည်ပြီးတော့ဟုတ်လားဘုံဘုံတို့ပယ်ဖို့ကြိုးစားနေတယ်ဒါကိစ္စညာကိုအထုတ်တယ်ပေါ့နော်ပယ်နိုင်သွားပြီဆိုရင်ဒါကတညာဖြစ်သွားတဲ့သဘောဟုတ်လားဒါကြောင့်ဆောင်ရွက်တယ်ဆိုတာဘာတုံးလောဘဟာဆင်းရဲခြင်းရဲ့အကြောင်းလို့သိပြီးတော့ဒီလောဘကိုပယ်ဖို့ကြိုးစားအထုတ်နေတာကိလေသာတရားကိုပယ်ဖို့ကြိုးစားအထုတ်နေတာဒါဘာတုံး သစ္စာဆောင်တယ်ဆိုတာအဲ့ဒီအိဗယ်ဟုတ်လားနိဗ္ဗာန်ဆိုတာလောဘချုပ်ရဟာနိဗ္ဗာန်ပဲလို့အရင်နားလည်ပြီးတော့အဲ့ဒီနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်အောင်ကြိုးပမ်းအထောက်ရမယ်အဲ့ဒါဘာလုပ်နေတာသစ္စာကိုဆောင်နေတာမဂ်ခင်ရှင်ပါဟာဒုက္ခငြိမ်းရသို့ဆက်ရောက်စေတဲ့လမ်းကြောင်းအမှန်ဖြစ်တယ်လို့အရင်သိရမယ်ပြီးရင်အဲ့ဒီလမ်းကြောင်းကိုရှောက်ရမယ်ဒီနေ့အဖြစ်မဂ်ခင်ရှင်ပါကိုပွားများရမယ်မဂ်ခင်ရှင်ပါဆိုတာတမာဒိဋ္ဌိခေါင်းဆောင်တယ်တမာဒိဋ္ဌိဆိုတာဘာတော့မတိမြဲတာကိုမတိမြဲဘူးလို့သိတာရုပ်တည်နံတွေသဘာဝတရားတွေဖြစ်ပေါ်ပြီးတဲ့နောက် တောက်လျှောက်ပြောက်ွယ်လိုက်နေတဲ့သဘာဝကိုသိမြင်တာအဲ့ဒါပါတော့တမာဒိဋ္ဌိအဲ့ဒီတမာဒိဋ္ဌိကောင်းဆောင်တဲ့မဂ်ခင်၈ပါးဟာပွားများမယ်ဆိုလို့ရှိရင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရလိမ့်မယ်ဒုက္ခငြိမ်းစေလိမ့်မယ်ဟုတ်လားဒါကြောင့်ဒီလမ်းကိုရှောက်ရမယ်လို့အရင်နားလည်ပြီးတော့ဒီမဂ်ခင်၈ပါးကိုပွားများရင်မဂ်ခင်၈ပါးပွားများတဲ့အလုပ်ကိုဆောင်ရွက်နေဒါပါတော့သစ္စာဆောင်နော်သစ္စာဆောင်၍အောင်ပါစေဆိုအဲ့ဒါကိုပြောတာဟုတ်လားဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိနိုင်အောင်ကြိုးစား သမုဒယသစ္စာကိုပယ်ရှားနိုင်အောင်ကြိုးစားတယ်နိရောဓသစ္စာကိုမျက်မှောက်ပြုနိုင်အောင်ကြိုးစားတယ်မဂ္ဂသစ္စာကိုပွားများနိုင်အောင်ကြိုးစားတယ်အဲ့ဒါကိုထပ်ပြီးတော့အနှစ်ချုပ်မယ်ဆိုလို့ရှိရင်အဓိကဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိအောင်ကြိုးစားနေဖို့ပဲဘာဖြစ်လို့တော့ဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိအောင်ကြိုးစားနေတယ်ဆိုရင်ခန္ဓာဆင်းရဲတယ်လို့သိနေမယ်ဆိုရင်ဒီရုပ်ဒီနာဒီခန္ဓာရဲ့ပုံမှာတွေ့တာမမောတဲ့နော်လောဘဟာသူ့အရှင်းနဲ့သူဘာဖြစ်သွားမလဲ ပါသွားမယ်ပေါ့သူအမှန်သိနေတဲ့တူကြောင့်အဝိဇ္ဇာဂျားမဝင်နိုင်မှုဖြစ်သွားတာဟုတ်လားခန္ဓာဆင်းရဲတယ်ဆိုတာကိုဒါသိအောင်လုပ်နေကိုကဒါပဲသိအောင်လုပ်နေသမှုတရားသစ္စာကိုနော်သူကသူပါလျက်သွားအောင်ပယ်တဲ့ကိစ္စကိုဒီသိတဲ့ဉာဏ်ကပဲဘာဖြစ်သွားမလို့ဆောင်ရွက်သွားမယ်ဒါအခြေခံလေးကိုပြောနေတာနော်တနည်းအားဖြင့်အဓိကကြတာကိုပြောနေတာဒုက္ခသစ္စာကိုဒါပိုင်ပိုင်နိုင်နိုင်သိအောင်လုပ်သမှုတရားသစ္စာကိုပယ်တဲ့အလုပ်ကိုဒုက္ခသစ္စာကိုသိတဲ့ဉာဏ်ကလှုပ်သွားလိမ့်မယ်အဲ့ဒါလို့ဆိုရင်သမှုတရားသစ္စာကိုအထိုက်လျောက်ပယ်နိုင်တာနဲ့အမျှ နဲအောင်လုံနိုင်တာနဲ့အမျှသူ့ကြောင့်ဖြစ်မဲ့ပူမှုလောင်မှုဆင်းရဲမှုပင်ပန်းမှုဟာလည်းလျှော်နေသွားလိမ့်မယ်ဒါလောကီအဖြစ်နိရောဓသစ္စာကိုမျက်မှောက်ပြုတဲ့အနေအထားလို့ပြောမယ်ဆိုရင်ပြောလို့ရတယ်အဲ့လိုဒုက္ခကိုဒုက္ခမှန်သိနေတယ်ခန္ဓာဟာဆင်းရဲတယ်လို့သိနေအောင်ကြိုးစားနေတာကိုကစားဒုက္ခငြိမ်းရာလမ်းကြောင်းကိုရှောက်လန်းရလဲရောက်တယ်မဂ်ကင်ရှင်ပါကိုပွားများပြီးသားဖြစ်တယ်လို့ပြောတာဟုတ်လားဒါကြောင့်ဘုန်းဘုန်းတို့တိပေစိုက်ပွားမှာအရေးအကြီးဆုံးကဘာလဲလို့မေးရင်တိရအရေးကြီးဆုံးပဲ ဟုတ်လားဘာလို့သိရမှာတော့ဘဝဟာဆင်းရဲတယ်လို့သိရအဲ့ဒါဘုံဘုံတို့တတိပဋ္ဌာန်တရားပွားများတယ်ဆိုတာအဓိကအဲ့ဒါပဲလေဖြစ်တိုင်းသိတောင်ကြိုးစားတာဖြစ်တိုင်းသိနေဒီဖြစ်တဲ့သဘာဝတွေရဲ့ဆင်းရဲတဲ့သဘောကိုတနေ့နေ့တစ်ချိန်ချိန်မှာ तू နားလည်သွားလိမ့်မယ်ဟုတ်လားဒါကြောင့်မဟာရှိစောကြီးကဘယ်လိုပြောတော့ပေါ်တိုင်းမပြတ်ရှုမှတ်နေရင်ယုံနာနှမျိုးကြောင်းကျိုးသိမြင်မမြဲဆင်းရဲညံတဲ့ပေါ်လွင်အနတ္တသိရနိဗ္ဗာန်ပဲရုပ်တဏ္ဍာန်တွေကိုဖြစ်တိုင်းသာသိနေစမ်းပါဒါတတိပဋ္ဌာန်နည်းနဲ့မြတ်စွာဘုရားပေးခဲ့တဲ့နော်အဆုံးအမ ဟုတ်လားပေါ်တိုင်းမပြတ်ရှုမှတ်နေလေယုံနာနှမျိုးကြောင်းကျိုးသိမြင်ဩပုဂ္ဂိုလ်တ attva မပါပါလားဖောက်ပြန်တတ်တဲ့သဘာဝတွေပါလားတိတတ်တဲ့ခံစားတတ်တဲ့မှတ်သားတတ်တဲ့နော်ဆစ်စော်တိုက်တွန်းတတ်တဲ့သဘာဝတွေပါလားလို့ယုံနာကိုပိုင်းခြားပြီးတော့မြင်မယ်ဟုတ်လားယုံနာနှမျိုးကြောင်းကျိုးသိမြင်ဩဒါတွေကလည်းပဲနော်ဖန်ဆင်းထားလို့ဖြစ်နေတဲ့အရာတွေမဟုတ်ပါလားသူကသူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့သဘာဝတွေပါလားလို့နားလည်လာပါနော်ဒီလင်္ကာလေးကဆောင်းထားတဲ့နေ ဆောင်ထားတဲ့နာတွေကြီးပါပဲဟုတ်လားပေါ်တိုင်းမပြတ်ရှုမှတ်နေရင်ယုံနာနှမျိုးကြောင်းကျိုးသိမြင်မမြဲဆင်းရဲညံတဲ့ပေါ်လေယုတ်တဏ္ဍန်တွေကိုသိပြီးအကြောင်းအကျိုးသဘာဝတွေကိုသိပြီးတကယ်သိလာပြီဖြစ်တိုင်းဖြစ်တိုင်းသတိထားနေတော့သိမှာပေါ့အဲ့လိုသိလာပြီဆိုရင် तू ဘာဆက်ပြီးတော့နားလေလာမလို့သူ့ညံထဲမှာဘလို့တွေအမြင်တွေထင်ရှားလာမလဲပေါ်လွင်လာမလဲမမြဲဆင်းရဲညံတဲ့ပေါ်လွင်တလုံးမှเนาะအလဟတ္တ ဟုတ်လားကာယံကြိုက်အောင်ဟဲ့ဆိုပြီးတော့အပိုထည့်ထားတာတလုံးမှမပါပေါ်တိုင်းမပြတ်ရှုမှတ်နေလေရှုတယ်ဆိုတာကြည်တာကိုပြောတာဟုတ်လားပေါ်တိုင်းမပြတ်ရှုမှတ်နေလေယုံနံနှမျိုးကြောင်းကျိုးတိမြဲမမြဲဆင်းရဲညံတဲ့ပေါ်လွယ်ဘလောက်ကောင်းတော့မမြဲတဲ့သဘောဆင်းရဲတဲ့သဘောဆိုတာညံထဲမှာပေါ်လွင်ထင်ရှားလာမယ်တဲ့အဲ့ဒါလို့ဆိုရင်အနတ္တတိယနိဗ္ဗာန်ပဲ ဒါဟာငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးတဘာဝတရားတက်တက်ပဲလို့တကယ်သိတဲ့အချိန်မှာမဉဏ်ဖုန်ဉဏ်ဖြင့်သူနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရလိမ့်မယ်လို့ပြောတာဟုတ်လားငါငါဥစ္စာငါလိပ်ပြာတို့ဘာတစ်ခုမှမဟုတ်ကြသည်ဓမ္မတက်တက်ပါတကားဆိုတဲ့နော်သုံးသက်နိုင်တဲ့အနေအထားတွေရောက်အောင်ဘုန်းဘုန်းတို့မလုပ်ကြဘူးလို့စူးစမ်းကြတယ်အဲ့တော့အဓိကကြတာဒါပဲနော်ဟုတ်လားတိပေဆိုင်ပွားနော်တစ္ဆာလေးပါးနဲ့ပတ်သက်ပြီးတော့ဘုန်းဘုန်းတို့ညံထဲမှာတိအောင်မြင်အောင်ကြိုးပမ်းအထုတ်ခြင်းအပြင်ဆောင်ရွက်နေကြတယ်တစ္ဆာဆောင်တယ်အဓိက တိပဲစိုက်ပွားမှာဘယ်ရာကအဓိကတော့တိကအဓိကနော်ဘာလို့တိရမှာတော့ခန္ဓာဆင်းရဲတယ်ယုံနာအကောင်းမဟုတ်ဘူးဆိုတဲ့ဒီတဘာဝအမှန်ကိုသိအောင်ကြိုးစားမှာဘယ်နည်းနဲ့ကြိုးစားမှာတော့တတိပဋ္ဌာန်တရားကိုလေ့လာလိုက်စားပြီးတော့နားလည်အောင်လုပ်ပြီးတော့တကယ်လက်တွေ့ကျင့်သုံးတဲ့နည်းနဲ့ဘုံဘုံတို့ကြိုးစားကြရမှာအဲ့လိုဆိုရင်တတိပဋ္ဌာန်တရားပွားများတိုင်းပွားများတိုင်းဘုံဘုံတို့ဟာမလုပ်နေတာတော့မက္ကသစ္စာဆိုတဲ့သစ္စာကိုနော်ကိုယ်တန်တန်မှာ ဖြစ်ပေါ်အောင်ပွားများနေသောအဖြစ်ဘာလို့နေတာတော့ဆောင်ရွက်နေတာလို့မဆိုနိုင်ဘူးလားအင်းဆောင်အဲ့လိုဆောင်နေလို့ရှိရင်ဘာဖြစ်မှာတော့အောင်မှာပဲတစ္ဆာဆောင်ရင်ဘာလို့မှာတော့အောင်မှာပဲဘာလို့အောင်မှာတော့အတွင်းရန်သူကိုအောင်ပါ ပထမအဆင့်ဘာနဲ့အောင်မှာတော့တည်ငါပဟံအဖြစ်အောင်လိုက်မယ်ဟုတ်လားဒုတိယအဆင့်ဝိခံမနာပဟံအဖြစ်တော်တော်ကြာကြာပယ်နိုင်လိမ့်မယ်ပေါ့နော်နောက်ဆုံးမဉ္ဇဉ်ဖုန်ညာမြန်ရခဲ့မယ်ဆိုရင်တော့သမုတ်စေတာပဟံအဆင့်အမြင့်ဆုံး နောင်တဖန်မဖြစ်သောပယ်ခြင်းဖြင့်ပယ်နိုင်တဲ့အနေအထားရောက်သွားမယ်ဆိုရင်တော့အဲ့ဒီလူရဲ့အောင်မြင်ခြင်းကိုနတ်တွေလူတွေပြမတွေဘယ်သူကမှပြန်ပြီးတော့ရှုံးအောင်မလုပ်နိုင်ဘူးလို့ပြောတာအဲ့ဒီအောင်မြင်မှုအရှိကိုရအောင်ဘုံဘုံတို့လုပ်ဖို့မလိုဘူးလားလိုတယ်နော်ဒါကြောင့်မလို့နေကုန်းချုပ်ကလေးဘုံဘုံကနော်ဒီသစ္စာတရားနဲ့ပတ်သက်ပြီးတော့ကိုယ်တန်တာမှာနော်တကယ်မြင့်မြတ်တဲ့အောင်မြင်မှုတွေကိုရအောင်နော်ဆောင်ရွက်ကြတဲ့နေရာမှာလောက်ကန်ကြတဲ့နေရာမှာအားဖြစ်စေဖို့မေတ္တာတရားလေးနဲ့ရှင်းပြီးတော့ ဒီမကသစ္စာရဲ့အရေးပါပုံကိုမြတ်စွာဘုရားဟောထားတဲ့မကဒေဝသုတ်တန်ဆိုတာလေးကိုဘုံဘုံဏိကုံးချုပ်ကလေးအနှစ်ချုပ်ပြီးတော့ပြောပြဟုတ်လားဘုံဘုံတို့မကဒေဝမင်းကြီးဆိုတာရှိဆပင်ပြူပေါက်လို့တောထွက်တယ်ဆိုတာလူတိုင်းကြားဘူးနော်သူရဲ့ဆတ္တတွေကိုမှားထားတာငါဆပင်ပြူပေါက်လို့ရှင်ငါ့ကိုပြောအဲ့တော့ဒီနေ့တော့ဆတ္တတွေကဆပင်ပြူဆံမုတ်စိတ်ကိုပြုတ်ပြင်းနေဆပင်ပြူတပင်တွေ့တဲ့အခါမှာမင်းကြီးတွေ့ပြီဆပင်ပြူချောင်းအဲ့လိုဆိုရင်အဲ့ဒါကို ရွှေမွေးညက်နဲ့နှုတ်ပြီးတော့ငါလက်ဖွားပေါ်တင်မွေးညက်ကလည်းရွှေနဲ့လှုပ်ထားတာဟုတ်လားအဲ့ဒါလက်ဖွားလေးပေါ်တင်ပြီးတော့အဲ့ဒါကိုကြည့်ပြီးတော့ထိတ်လန့်အော်တင်မင်းကငါကောင်းပေါ့အလံထူသွားပြီငါနိုင်ပြီဆိုတဲ့အနေနဲ့ तू အမှတ်အသားပြုတ်သွားပြီပေါ့နော်အဲ့ဒါနဲ့ကြောက်ရွံ့ထိတ်လန့်ပြီးတော့မင်းစည်းစိမ်ကို သားကြီးကို အပ်ပြီးတော့ तू ကအဲ့ဒီဥယျာဉ်နဲ့မလက်မကမ်းမှာရှိတယ်တရတော်ဥယျာဉ်မှာနန်းတော်နဲ့မလက်မကမ်းမှာရှိတယ်တရတော်ဥယျာဉ်မှာတော်ထွက်ဟုတ်လား အဲ့ဒါသူတော့ထွက်ကနေမှသားကိုမှားခဲ့တာဆပင်ပြူပေါက်လို့တပင်ပေါက်လို့ငါဟာလောကီစည်းစိမ်ကိုစွန့်ပြီးတော့တနည်းအားဖြင့်နော်နတ်စည်းစိမ်ကိုရှာတယ်မြမာစည်းစိမ်ကိုရှာတယ်ပေါ့နော်ဒီလူဘဝရဲ့စည်းစိမ်ကိုနော်အသက်ထက်ဆုံးကြီးခံစားဖို့စိတ်မကူးသင့်ဘူးပေါ့နော်အသက်ကြီးလာတဲ့အချိန်မှာဓာတ်ထက်မြင့်မြတ်တဲ့အလုပ်ကိုလုပ်ရမယ်ဆိုတဲ့အတိပယ်မျိုးဟုတ်လားသူသားကိုမှားတာနော်ငါစပင်မျိုးပေါက်တဲ့အချိန်မှာမြတ်သောကျင့်ကိုကျင့်ဖို့ထိနှံစည်းစိမ်ကိုစွန့်တယ်လို့မျိုး မင်းလည်းပဲစင်ပင်မျိုးတပင်ပေါက်တဲ့အချိန်မှာမင်းရဲ့သားကိုထိနှက်အပ်ပြီးတော့ငါလိုလှုပ်ရည်ငါလမ်းစဉ်ကိုလိုက်ရည်အလမကဒေဝမင်းကြီးဆိုတာဘုရားလောင်းသူအဲ့ဒီလမ်းစဉ်ကိုချမှတ်တယ်ဒါသူကအဲ့လိုပဲလှုပ်သွားတော့ဇံပင်ညင်ရပြီးတော့မြမပြည်ရောက်တယ်မင်းကြီးကဇံရပြီးတော့မြမပြည်ရောက်အဲ့ဒါသူသားကသူ့လမ်းစဉ်ကိုလိုက်တယ်ဟုတ်တယ်သူလည်းပဲစင်ပင်မျိုးပေါက်တဲ့အချိန်မှာသူသားကိုထိနှက်အပ်ပြီးတော့ဒီလိုပဲပြမဝိဟာရတရား၄ပါးသောတော်ပြောကြတဲ့မေတ္တာကရုဏာမုဒိတာဥပေက္ခအဲ့ဒါကိုကျင့်ပြီးတော့သူတို့ဇံရကြတယ် သေတော့ဗြဟ္မပြည်ရောက်ကြဒါဘုရားလောင်းဖောက်တဲ့လမ်းပေါ့နော်မေတ္တာကရုဏာမုဒိတာဥပေက္ခဘုံဘုံအကျေရှင်းမပြတော့ဘူးနော်အဲအဲ့ဒါနဲ့သူသားရဲ့သားကလည်းပဲသူဖခင်အဲ့လိုမှားကြတာဆိုတော့အဲ့ဒီလမ်းစဉ်ကိုလိုက်ကြတယ်အဲ့ဒါနော်သားစဉ်မြေးဆက်ဒီမြင့်မြတ်တဲ့အကျင့်ကိုသူတို့မဖြတ်စည်းကြဘူးလိုက်နာကြတယ်ဟုတ်လားအဲ့ဒါနဲ့ဘုံဘုံတို့မင်းပေါင်း8400နဲ့တူပါရဲ့နော်ကာလအလွန်ကြာတဲ့အချိန်မှာဘုရားလောင်းက မြမပြည်ကနေပြီးတော့ကြည်ကြည်တော့ဩမကြတော့တဲ့မင်းဆက်တစ်ဆက်ဟာဒီလမ်းစဉ်မြင့်မြတ်တဲ့အကျင့်လမ်းစဉ်ကိုနော်ဆက်လက်ပြီးတော့သူတို့ဆောင်ရွက်မှာမဟုတ်တော့ဘူးအဲ့လိုဆိုလို့ရှိရင်ငါစခဲ့တဲ့ဒီအကျင့်မြတ်လမ်းစဉ်ကိုငါကိုယ်တိုင်ပဲပြန်ပြီးတော့အဆုံးသတ်မယ်ဆိုပြီးတော့အဲ့ဒီရှင်မင်းရဲ့မိဖုရားရဲ့ဝမ်းမှာပြိတ္တိနေတယ်သူစခဲ့တဲ့အကျင့်မြတ်ကိုဘုရားလောကသူကိုယ်တိုင်ပြန်ပြီးတော့ဆုံးသတ်မယ်အဲ့ဒီမင်းသားလေးမွေးလာတဲ့ခါကျတော့ ။ဒီဗေဒင်ပညာရှင်တွေကလည်းတော်တယ်ပြောရမှာပဲ။ဒီမင်းသားလေးဟာဒီအကျင့်မြတ်ကိုအဆုံးသတ်လိုက်မယ်မင်းသားလေးလို့သိတယ်။အဲဒါကြောင့်သူ့ကိုနိမိမင်းသားလို့နာမည်ပေးတယ်။ဇက်ကြီးစေဘက်မှာနေမိဇက်လို့လည်းပြောတယ်။နိမိဇက်လို့လည်းပြောတယ်။ဟုတ်လား။ဘုရားလောင်းကနိမိဆိုတာသူကလက်ပင်းရဲ့အပေါ်အကွတ်နံပါတ်ကြီးကွတ်ထားတာ။ဟုတ်လား။အစနဲ့အဆုံးကိုဆက်လိုက်တဲ့အခါကျတော့အဝိုင်းကြီးဖြစ်သွားတော့နော်။ဘုရားလောင်း तू စခဲ့တာကို तू ကိုယ်တိုင်ပြန်ဆုံးတဲ့သဘောဟုတ်လား။ အဲ့ဒါသူကသူ့သားကိုတော့မှားတယ်သူ့သားကကလာရဇနကတယ်နော်ငါစပင်မျိုးပေါက်တော့တိုးထွက်ပြီးတော့တရားကျင့်တယ်လို့မင်းလည်းကျင့်ရဲ့ဒါပေမဲ့သူသေးသားသွားတယ်သူ့သားမကျင့်တော့စပင်မျိုးပေါက်လည်းမကျင့်ဘူးတကောင်းလုံးဖွေးလည်းမကျင့်ဘူးဟုတ်လားသူကဒီဖះလောင်းစခဲ့တဲ့ဒီအကျင့်ရဲ့အဆုံးစွန်တော့ယောက်ျားပေါ့သူဖြက်စီးပြလိုက်တယ်သူသားကိုလည်းမမှားတော့ဘူးသူမှမလုပ်တာဟုတ်အဲ့ဒီမှာမြတ်စွာဘုရားရှင်အနန္ဒာကိုခေါ်တာဒီဒီတုတ်တန်လေးကအာနန္ဒာတဲ့ အဲ့ဒီတုန်းကကလာဒဇနကနော်မကျင်မဲနဲ့ဖြစ်စည်းခဲ့တဲ့အဆုံးစုံယောက်ျားအဖြစ်နဲ့နော်သူနာမည်ဆိုယူခဲ့တဲ့အနေအထားလေးကသူ့ဆုံးရှုံးမှုကတိတ်ပြီးတော့မကြည့်ဘူးတဲ့။ဘာလို့ဆိုတော့သူဆုံးရှုံးသွားတာမေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဗြဟ္မဝိဟာရတရားမကျင့်လိုက်ရတာပဲရှိ။အခုငါဖျားဖြစ်လို့ထိုးထွင်းပြီးတော့တိခဲ့တဲ့ဒီတရားအဲ့ဒါဘာလို့ဆိုတော့မက်ကင်၈ပါးလမ်းစဉ်အဲ့ဒီမက်ကင်၈ပါးလမ်းစဉ်ဟာနော်အလွန်မှမြင့်မြတ်တယ်ဒါကိုမကျင့်မဲနဲ့သင်တို့ နော်ကြော်လွန်သွားစီမယ်ဆိုလို့ရှိရင်မကျင်မဲနဲ့မြန်တင်တို့နေလိုက်မယ်ဆိုရင်တင်တို့ကပိုးပြီးတော့ဆိုးရတဲ့အဆုံးစွန်ငါဖះရဲ့အဆုံးစွန်ယောက်ျားတွေဖြစ်ကြလိမ့်မယ်အဲ့ဒါလိုဟောအဲ့အဲ့တုတ်တန်လေးကဏီကုံလေးမှာနော်မေတ္တာတရားကရုဏာတရားမုဒိတာတရားဥပိ္ပခတရားလို့ဆိုတဲ့ဗြဟ္မဝိဟာရတရားနဲ့မဂ်ကင်၈ပါးရဲ့စွန့်ရည်တတ္တိဗြဟ္မဝိဟာရတရားရဲ့မဂ်ကင်၈ပါးရဲ့ဒီတရားနှစ်မျိုးရဲ့စွန့်ရည်တတ္တိကိုရှင်းပြီးတော့မြတ်စွာဘုရားဟောသွားအဲ့ဒါလေးကိုပြောခြင်းတာဟုတ်လား မေတ္တာတရားကလုံခြုံစေအောင်ပဲလုံခြုံစေနိုင်တာသစ္စာတကယ်သိမှသာလေရန်သူတွေကအမြင့်ပြတ်ပယ်တတ်နိုင်တာဆိုတဲ့စကားလေးကိုပို့ပြီးတော့ဘုံဘုံတို့ခိုင်မာသွားအောင်ဒါလေးကိုပြောခြင်းလို့ဒီသုတ်တန်လေးကိုပြောတာဟုတ်လားအဲ့ဒီမှာမြတ်စွာဘုရားမေတ္တာကရုဏာမုဒိတာဥပေက္ခဆိုတာတဲ့နဧကန္တနိဗ္ဗိဒါယနဝိဒါဂါယနနိရောဓာယနဥပတမယနအဘိညာယနတံဘောဓာယနနိဗ္ဗာန်ယတံဝတ္တိဒီညင်းငွေစရာကောင်းတဲ့ဆင်းရဲဒုက္ခဖြစ်တဲ့ယုံနာဘဝဟုတ်လားဒီခန္ဓာဒီဘဝ ဒီတန်တရားရဲ့ပုံမှာညင်းငွေတဲ့ညံကိုမရစေနိုင်ဘူးတဲ့နော်ဟုတ်လားနဝိဒါကရဘဝရဲ့ပုံမှာတက်မဲ့မှုကင်းတဲ့သဘောကိုလည်းမရောက်နိုင်ဘူးတဲ့နဏီရောဓာယဒုက္ခလည်းမချုပ်ငြိမ်းစေနိုင်ဘူးနအဘိညာယအနိစ္စဒုက္ခအနတ္တထူးသောဉာဏ်ဖြင့်သိတဲ့အနေအထားကိုလည်းမရောက်စေနိုင်ဘူးနတံဘောဓာယမဲ့ဉာဏ်ဖြင့်တစ္ဆာလေးပါးကိုထိုးထွင်းသိတဲ့အနေအထားကိုလည်းမရောက်နိုင်ဘူးနဥပတမယကျန်တယ်နော်နဥပတမယစိတ်နှလုံးငြိမ်းအေးဖို့လည်းငြိမ်းကိလေသာငြိမ်းအေးဖို့လည်း တကယ်တမ်းမဖြစ်နိုင်ဘူးအပိတငြိမ်းအေးတဲ့အနေထားပေါ့ဟုတ်လားအဲ့ဒီအနေထားကိုမဖြစ်စေဘူးနော်နဗိညာယနတံဘောဓာယပြီးတော့နနိဗ္ဗာနာယတံဝတ္တိနိဗ္ဗာန်ချမ်းသာကိုရဖို့လည်းမဖြစ်စေနိုင်ဘူးတဲ့အခုမြတ်စွာဘုရားဖြစ်မှထိုးထွင်းပြီးတော့တည်ထားတဲ့မဂ်ခင်၈ပါးဟုတ်လားအနိစ္စကိုတည်တဲ့တမာဒိဋ္ဌိခေါင်းဆောင်တဲ့မဂ်ခင်၈ပါးဟုတ်လားအဲ့ဒီမဂ်ခင်၈ပါးကတော့ဘာလဲတော့ဧကန္တနိဗ္ဗိဒါယသေချာဘောက်ကိုပဲ ဆင်းရဲဒုက္ခဖြစ်တဲ့တန်တရားဝရှင်ရဲ့ပုံမှာညင်းငွေတဲ့ညံကိုရရှိလိမ့်မယ်ဘုံဘုံတို့ကညင်းငွေစရာကောင်းတာကြီးကိုညင်းငွေစရာကောင်းတယ်လို့မသိတဲ့အခါကျတော့ညင်းငွေတဲ့သဘောကမဖြစ်ဘူးဒါပဲလေရိုးရိုးလေးတကယ်တမ်းကသူ့သဘာဝကြီးကညင်းငွေစရာကြီးခုဒါဖြစ်တယ်အဲ့ဒါမရှိတော့နောက်ထပ်ဖြစ်တယ်ဘာကြီးကောင်းတယ်ပြောပြောဘာဖြစ်တယ်ပြောပြောဖြစ်ပြီးတော့ရှိတော့တာမဟုတ်သူကဟုတ်လားဘယ်ဟာမှဘုံဘုံတို့တည်တတ်နေအောင်စုပ်ကင်ထားလို့ရက်တတ်နေအောင်ဘုံဘုံတို့ထိမ့်ထားလို့မရဘူးเนาะဒီတိုင်းသွားနေတာ ဒါကြောင့်မို့လို့ဒါညှိငွေ့စရာအနေထားပေါ့အဲ့ဒါကိုအမှန်ကန်မသိတဲ့အခါကျတော့ညှိငွေ့တဲ့ညာမရအောင်တကယ်လို့မဂ္ဂင်၈ပါးကိုပွားမယ်ဆိုရင်အဲ့ဒီညှိငွေ့တဲ့ညှိငွေ့တိုက်တဲ့ယုံနယ်ရဲ့ပုံမှာညှိငွေ့တဲ့သဘောရလိမ့်မယ်တဲ့တေချာဘောက်ကိုရမယ်ပြီးရင်ဘယ်ထိသွားမှာလို့ဝိဒါကာယနော်ဆွဲမဲ့မှုကင်းသွားပြီးတော့တကယ်ကိုလွတ်မြောက်မှုချမ်းသာကိုသူရမယ်ပေါ့နော်និရောဓာယဒုက္ခတွေချုပ်ငြိမ်းသွားမယ်ဟုတ်လားဥပဒမာယနှလုံးစိမ်ဝမ်းတကယ်ငြိမ်းအေးသွားလိမ့်မယ်ဟုတ်လား အဘိညာယထူးသောဉာဏ်ဖြင့်သိလိမ့်မယ်တမောဓာယထိုးထွင်းပြီးတော့သိရလိမ့်မယ်မြင်ရလိမ့်မယ်နောက်ဆုံးနိဗ္ဗာန်ဓာယနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရလိမ့်မယ်လို့အဲ့လိုမြတ်စွာဘုရားဟောတယ်ဟုတ်လားဒါကြောင့်မေတ္တာဆိုတာကဘဝတန်တရားထဲမှာအရှင်ပြေယုံလို့ဒါဘုံဘဝတော့နားလည်အောင်အလှလေးပြောပါတယ်နော်တစ္ဆာကိုသိတာကြတော့ဘဝတန်တရားကနေလွတ်မြောက်ဖို့ဒီဒုက္ခတွေမှာအရှင်ပြေအောင်နေနေတာမဟုတ်ဘူးဒီဒုက္ခကိုပဲထားခဲ့တော့မှာဒီဒုက္ခပေါ်မှာပြပြဘဝနားလည်ပြီးတော့ ဒါကိုသူရှော့နိုင်တဲ့ညံရသွားတာပေါ့နော်အဲ့တော့ तू ဘာလုပ်ဆိုတကယ်ချမ်းသာအစ်စ်ကိုရပြီးတော့ဒုက္ခကနေ तू ကမှတကယ်လွတ်မြောက်တာဟုတ်လားတော့ပြောရရင်မေတ္တာတရားဆိုတာကဘဝထဲမှာအစဉ်ပြေုံမျှနော်သစ္စာကိုသိတဲ့အဆင့်ကြတော့အဲ့လိုမဟုတ်တော့ဘူးဒီဘဝဒုက္ခတွေကနေလွတ်မြောက်သွားတဲ့အဆင့်ဘယ်လောက်กว่าတော့ဆိုတာကိုမြင်ရမယ်ဒါပေမဲ့ဘုန်းဘုန်းတို့ကဒီဘဝတန်တရားထဲမှာလည်းပဲတကယ်တမ်းကတော့အဆင်ပြေဖို့ကလည်းလိုသေးတာပဲဘောဆိုကိုကဘဝတန်တရားတွေကအခုလွတ်မြောက်သွားတာထွတ်မြောက်သွားနိုင်တဲ့အနေအထား မရှိသေးဘူးဒါကြောင့်ယောဆိုတော်ကြီးကဘလို့ပြောတော့အများတကာဆက်ဆံရာမေတ္တာပါမအစဉ်ပြေတယ်အကင်ဘလောက်ကောင်းလို့သူဟာလဲဟုတ်လားအများတကာမဆက်ဆံမဲမှနေနေတာမှမဟုတ်ပဲဟုတ်လားဟောထဲမှာဘုန်းဘုန်းတို့နေနေကြရတာကိုတယောက်တည်းလည်းနေနိုင်တာလည်းမဟုတ်ဟုတ်လားကိုဝင်းကျင်မှာတတ္တဝါတွေရှိနေတယ်အထူးသဖြင့်လူတွေရှိနေတယ်အစဉ်ပြေအောင်ဘာကိုဘုန်းဘုန်းတို့ကင်ဆွဲရမှာတော့မေတ္တာတရားပြမဝိဟာရတရားဟုတ်လားသို့တော်လည်းပဲ ဘုရားသာသနာနဲ့တွေ့တဲ့အခါမှာအဲ့လောက်လေးနဲ့ဘုံဘုံတို့ကပန်းနိုင်ထားနေလို့ကတော့ဘလို့မှအဆင်မပြေဘူးမပြည့်စုံဘယ်အထိပန်းနိုင်ထားမှာတော့ဘဝကလွတ်မြောက်ဖို့တကယ်တမ်းမြတ်စွာဘုရားပွင့်လာတယ်ဆိုတာဘဝဒုက္ခတွေကနေလွတ်မြောက်ဖို့အတွက်နိလန်းပေးဖို့ပွင့်လာတာဘဝအဆင်းရဲမြတာဖြစ်တယ်ဆိုတဲ့အမှန်တရားကိုမြတ်စွာဘုရားကြွေးကြော်ဖို့အတွက်ပွင့်လာတာဟုတ်လားဒီဒုက္ခတွေဟာလောဘဆိုတဲ့လိုချင်မှုရချင်မှုဖြစ်ချင်မှုဆိုတဲ့နော်တရားကြောင့်ဖြစ်နေတာဆိုတဲ့အမှန်တရားကြီးကိုကြွေးကြော်ဖို့မြတ်စွာဘုရားပွင့်လာတာဟုတ်လား နိဗ္ဗာန်ဆိုတာဒီလောဘချုပ်ဟာကိုပြောတာဒါမှဒုက္ခတကယ်ငြိမ်းမှာဆိုတဲ့အမှန်တရားကြီးကိုကြွေးကြော်ဖို့ဖော်ပြဖို့မြတ်စွာဘုရားပွန့်လာတာအဲဒုက္ခတကယ်ချုပ်ခြင်းနဲ့နိဗ္ဗာန်ကိုတကယ်မျက်မှောက်ပြုခြင်းတယ်ဆိုရင်ဟောဒီတမာဒိဋ္ဌိကောင်းဆောင်တဲ့မဲခင်ရှင်ပါကိုပွားများမှဖြစ်လိမ့်မယ်လို့တကြောင်ဒီသောလမ်းလို့ဆိုတဲ့နော်ဒုက္ခငြိမ်းရာသို့ဆက်ရောက်စေတဲ့တကြောင်ဒီသောလမ်းလို့ဆိုတဲ့မဲခင်ရှင်ပါကိုမြတ်စွာဘုရားဖော်ပြဖို့ကြွေးကြော်ဖို့အတွက်ဘုရားဆိုတာဖြစ်လာတာသစ္စာ၄ပါးအတွက်ဘုရားဆိုတာဖြစ်လာတာသစ္စာ၄ပါးကိုသိလို့ သူသိထားတဲ့တစ္ဆာတရားတွေကိုပြောပြဖို့အတွက်ဘုရားဆိုတာဖြစ်လာတာဒါကြောင့်ဗုဒ္ဓဆိုတဲ့စကားလုံးကိုဘယ်လိုအဓိပ္ပာယ်ပြန်ကြတာတစ္ဆာလေးပါအမှန်တရားကိုကိုယ်တိုင်လည်းသိမြင်တပါးသူတို့အားလည်းသိသေးတော်မူတဲ့မြတ်စွာဘုရားညာရင်းဆိုနေတာလေဟုတ်လားဒါပဲလေဘုရားဆိုတာဟုတ်လားဒါကြောင့်မလို့မေတ္တာတရားဆိုတာဘဝထဲမှာအစဉ်ပြေဖို့တစ္ဆာတရားဆိုတာဘာလို့ဘဝဒုက္ခတွေကနေလွတ်မြောက်ဖို့အဲ့ဒါလေးကိုပဲဘုံဘုံတို့ကဘယ်လိုလေးတမျိုးပြောတော့ မေတ္တာခြုံ၍လုံပါစေတစ္ဆာဆောင်၍အောင်ပါစေဟုတ်ရဲ့လားအဲ့ဒါပြောချင်တဲ့စကားလေးတွေအကုန်လုံးနော်ပြည့်စုံသွားပြီလို့ထင်ပါတယ်ဟုတ်လားဒါကြောင့်ကိုယ့်ရဲ့ဘဝမှာနော်စိတ်နှလုံးကိုနော်လောင်ကျွမ်းနေစေတတ်တဲ့ဆင်းရဲအောင်နှိပ်စက်တတ်တဲ့ဒေါသဆိုတဲ့အတွင်းရန်ကလုံခြုံအောင်ဒေါသကြောင့်ဖြစ်နေတဲ့အပြင်းရန်အတိတ်ကံတွေကြောင့်ဖြစ်နေတဲ့အပြင်းရန်ဟုတ်လားအမျိုးမျိုးသောအကြောင်းတရားကြောင့်ဖြစ်နေတဲ့အပြင်းရန်တွေကလည်းလုံခြုံအောင် မေတ္တာတရားတွေလွှမ်းခြုံထားရမယ်ပေါ့နော်ကိုဘဝကိုမေတ္တာနဲ့ခြုံထားမယ်မေတ္တာနဲ့အုပ်ထားမယ်ဟုတ်လားအဲ့ဒါဆိုလို့ရှိရင်ဘေးတွေရန်တွေဘာလို့မလို့လုံမယ်ပေါ့နော်မေတ္တာခြုံ၍လုံပါစေอืมနောက်ဆုံးဘေးတွေအန္တရာယ်တွေရန်တွေအလွန်ထူပြောတဲ့ဒီဘဝဒီဒုက္ခကနေသာဝရလွတ်မြောက်သွားအောင်ဘာသိအောင်လုပ်ရမလို့သစ္စာသိအောင်လုပ်ရမယ်ဘဝခန္ဓာဆင်းရဲခြင်းများတာဖြစ်တယ်ဆိုတာသိအောင်လုပ်ရမယ်အဲ့ဒါကိုပိုင်းခြားပြီးတော့သိအောင်ကြိုးစားရမယ် ဟုတ်လားလောဘဟာဒုက္ခရဲ့အကြောင်းဖြစ်တယ်ဆိုတာသစ္စာဉာဏ်နဲ့အရင်သိအောင်လုပ်အောင်ပြီးရင်ဘာလုပ်ရမလို့ပယ်နိုင်အောင်ကြိုးစားရဟုတ်လားဒီတော့သစ္စာဟာလောဘချုပ်ငြိမ်းရာဖြစ်တယ်ဆိုတာကို သိအောင်လုပ်ရမယ်ပြီးရင်ဘာလုပ်ရမလို့မျက်မှောက်ပြုနိုင်အောင်ကြိုးစားရမယ်မဂ်ခင်၈ပါးဟာဒုက္ခငြိမ်းရာသို့ဆက်ရောက်စေတဲ့အကျင့်လန်းဖြစ်တယ်ဆိုတာကိုပထမသိအောင်လုပ်ရမယ်ပြီးရင်ဘာလုပ်ရမလို့ပွားများနိုင်အောင်ကြိုးစားရမယ်အဲ့ဒါဘာလုပ်နေတာတော့သစ္စာ၄ပါးကိုသိပယ်ဆိုင်ပွား၄ပါးကိစ္စကိုယ်တန်တန်မှာဖြစ်အောင် မလုပ်နေတာတော့ဆောင်ရွက်နေတာတစ္ဆာကမ္မထံစီးပြန်နေတာအနှစ်ချုပ်ပြောရရင်တော့ဘာတော့တိဖို့ဟာအရေးကြီးဆုံးခန္ဓာဆင်းရဲတယ်ဆိုတာတိဖို့ဘယ်နည်းနဲ့တိဖို့ကြိုးစားရမလို့တတိပဋ္ဌာန်ဒေသနာနည်းနဲ့တိဖို့ကြိုးစားရမယ်ဟုတ်ပြီလားအဲ့ဒါဆိုလို့ရှိရင်ဘုန်းဘုန်းတို့ဟာမေခတစ္ဆာဆိုတဲ့တစ္ဆာကိုဆောင်ရမရောက်ဘူးလားရောက်တယ်နော်အဲ့ဒါဆိုရင်အရှင်းရှင်းဘုန်းဘုန်းတို့တွေဟာကိလေသာတရားရဲ့ပုံမှာအောင်နိုင်မှုရမယ်ပေါ့နော်ပထမအရှင်းတည်ငါပဟာအဖြစ်အောင်နိုင်လိမ့်မယ် ဒုတိယအဆင့်ဝိခံပနပံအားဖြင့်အောင်နိုင်လိမ့်မယ်တတိယအဆင့်သမုတ်စေရပံအားဖြင့်အောင်နိုင်လိမ့်မယ်နားလေရနော်ဒီစကလုံးလေးတွေဟုတ်လားအေးအဲ့လိုအောင်မြင်မှုကိုရပြီနောက်ဆုံးသမုတ်စေရပံအားဖြင့်အောင်မြင်ပြီဆိုရင်တော့အဲ့ဒီအောင်မြင်မှုကိုလူမပြောနဲ့နဲ့တွေပြမာတွေကတော့ပြန်လဲဆုံးရှုံးသွားအောင်မလုံနိုင်ဘူးဟုတ်လားဒါကြောင့်နောက်ဆုံးဘုန်းဘုန်းတို့ဘာလုပ်ရမလို့တစ္ဆာဆောင်ပြီးတော့အောင်မြင်မှုရအောင်ကြိုးစားရမယ်ဟုတ်လားဒါပြောတာနော်မေတ္တာခြုံ၍ လုံပါစေသစ္စာဆောင်၍အောင်ပါစေဒါကြောင့်ပေသပေါင်းသူတော်ကောင်းတို့သည်မေတ္တာတရားမိမိစိတ်တန်တာမှာအားကြီးအောင်အားကောင်းအောင်ကြိုးစားအထောက်ခြင်းအဖြစ်ကိုယ့်ကိုယ်ကိုအတွင်းရအပြင်ရကနေလုံခြုံမှုရှိအောင်ကြိုးပမ်းအထောက်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေဟုတ်လားသစ္စာလေးပါးတရားကိုသိအောင်မြင်အောင်ကြိုးစားအထောက်ခြင်းအဖြစ်သစ္စာဆောင်ပြီးတော့နော်ဘဝတန်တရားကနေလွတ်မြောက်မှုကိလေသာတရားကနေလွတ်မြောက်မှုလို့ဆိုတဲ့စစ်မှန်တဲ့အောင်မြင်မှုကိုရရှိနိုင်ကြတဲ့ သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုန်းတော်ဆန္ဒပြုပြီးတော့ဒီကနေ့ပြုလုပ်အထောက်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွန့်တက်တဲ့ကြောင့်ဖရာတပည့်တော်တို့သည်မဉ္ဇဉ်ပုညမျက်နှိဗံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း